ဒီနေ့အသက်ကပညာတို့ပထမစပြီးတော့ဟောရတာသူ့ရဲ့ဏိဒန်းကိုမပြီးသေးပါဘူးပြောပါလေဒီနေ့အဘယ်ပိုင်းရောက်သွားတော့ဆိုတော့ကြာမင်းကမြတ်စွာဘုရားထံကိုရောက်သွားတဲ့အပိုင်းပေါ့ဣန္ဒသာလ လိုင်ကူအတွင်ရောက်သွားတဲ့အပိုင်းရာဇယိုပြည်ရဲ့ရာဇယိုမြို့ရဲ့အရှိဘက်ကအမ္ဘတန္တာဆိုရက်ပုံနာရွာအဲဒီအမ္ဘတန္တာပုံနာရွာရဲ့မြောက်ဘက်ကဝီရိယကတောင်းတဲ့အဲဒီဝီရိယကတောင်းမှာအိန္ဒသာလာခေါ်တဲ့ လိုင်ကူထဲမှာမြတ်စွာဘုရားသတင်းသုံးနေလို့အဲဒီမှာရောက်ယာမင်းကပုဗ္ဗနမိတ်၅ပါးထင်တော့ခုနှစ်အတွင်းသုရိယာတော်မယ်ဆိုတာပြီးတော့စိတ်နှလုံးမသာခြင်းများစွာဖြစ်သိရမယ်ဆိုတာလူတိုင်းလူတိုင်းကြောက်ကြတာတတ်တော်ရင်တတ်တော်ရင်သိရတော့မယ်သိချာသိရင်တော့ကြောက်ကြတာနှလုံးမသာခြင်းဖြစ်ကြတယ် ဒေဝီရဲ့ဗာတိရမှာပါလိမ့်မလို့ဆိုရင်လာကြောက်ရတာပေါ့လေကုသိုလ်ကောင်းမှုကံကမပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာဒေဝီရဲ့ဖြင့်ငါငရဲနဲ့ကြာမှလေတာဒိဋ္ဌာဖြစ်မှလေတာဒိဋ္ဌာဖြစ်မှလေတာအခုဘဝတဲ့ဆင်းရဲတဲ့ဆင်းရဲဘဝများရောက်တော်မှလေလားသူကစိုးရိမ်ကြကြီးပေါ့အဲ့ဒါပဲဘဝနောဘဝတဲ့မစိုးရင်ရနိုင်အောင်တော့

ဒီတရားစည်းစိမ်တွေကိုသူမရှိလို့ရှိသူမရှိတဲ့အခါမှာဘုရင်ပုဂ္ဂိုလ်တူကသူကတရားတော့ဖြစ်ရမှာကိုတရားတော့ရှိရမှာတရားရာထုဌာဏနဲ့လည်းဘုရင်ပုဂ္ဂိုလ်တူတက်လာသူပိုင်တဲ့တွေအကုန်လုံးနောက်ပုဂ္ဂိုလ်ကနေပြီးဆက်ခံပြီးတော့သုံးစွဲခံစားပြီးတော့သွားမှာဒါတွေကြောက်ပြီးတော့စဉ်းစားလိုက်တော့ဆိုတော့သူမခံမရနိုင်ဖြစ်သူများကြီးပွား ချမ်းသာမှာကိုစဉ်းစားကြည့်လို့လည်းမခံမရနိုင်ဖြစ်တဲ့ကိုပိုင်တဲ့တွေဆုံးရှုံးပြီးတော့သူများပိုင်တဲ့တွေဖြစ်သွားမှာလေစဉ်းစားလိုက်တော့လည်းနှလုံးမသားများတွေဖြစ်အဲဒါကြောင့်အကြီးအကျယ်စိတ်နှလုံးမသားများဖြစ်ပြီးတော့နေတဲ့အခါမှာမြတ်စွာဘုရားထံသွားပြီးတရားနာမှာပဲလို့စိတ်ကူးရ အရင်တစ်ချိန်လည်းပဲမြတ်စွာဘုရားထာတရားနာဖို့သွားဘူးပြီတဲ့အဲဒီတော့ကလည်းမြတ်စွာဘုရားကအချိန်မကြာသေးတာနဲ့သူမလာစေခြင်းလို့ပေါ့ဓမ္မဘဝင်စားပြီးတော့အဲ့ဒါအကြောင်းပြုပြီးတော့သူကစဉ်းစားတယ်တဲ့ငါမြတ်စွာဘုရားကမေဖို့နိဗ္ဗာန်ရောက်ရအကြောင်းမရှိလို့များ ငါ့ကိုလက်မခံတာများဖြစ်လေသလားလို့သူကစဉ်းစားတယ်ဒါတော့ငါမဖို့နေပါရောက်ဝေအကြောင်းမရှိစေကမူတခြားသောပုဂ္ဂိုလ်တွေကအကြောင်းရှိရင်လည်းမြတ်စွာဘုရားတရားဟောမှာပဲလို့သူရည်ရွယ်ပြီးတော့နတ်ပြည်ကသာဝေနာနတ်ပြည်ကနတ်တွေကိုတရားနာဖို့ရသူကတိုက်တွန်းတာကိုဒါကြောင့်မို့သူကဘုံဝန္တာတနာရမြတ်စွာဘုရားခုမြင်ခြင်းက သက်သာသာတရားမင်းအားဥဒ္ဒကံအကြောင်းညာဆိုင်ခြင်းသည်ဥဒ္ဒပါရီဖြစ်လေပြီလို့တနည်းအနေနဲ့မှာအကြီးကျယ်သူအကြောင်းညာဆိုင်တာပရိသတ်တွေနှိုးဆော်ပြီးတော့လုံးအဲ့ဒါဘယ်လောက်ကြာမလဲဆိုရင်တော်ကြုံပေါ်တယ်ခွန်ရဲ့အတွင်းစုတွေတာနောက်ဒီတရားနာနေရင်စုတွေတာပဲခွန်ရဲ့တော်ရှိနေတယ်ကွာအဲတရားနာလာဖို့ရလှုံ့ဆော်ပြီးတော့နေရတာနဲ့ပြင်းစင်နေရတာနဲ့ လူပြည်လောကလို့ဆိုရင်လည်းတနာရီနှစ်နာရီသုံးနာရီဒီလိုကြာမှာပေါ့လေ။နာရီလောကမှာဘုရားစီလာဝေးကဘယ်လိုပြင်းနေလားလူပြည်လောကကရက်နဲ့တွေ့ရင်တော်တော်ကြာပုံရတယ်။ဒါ၄၅၆ရက်လောက်ကြာနေပုံရတယ်သူက။အင်းမြတ်စွာဘုရားတန်တရားနာနေရင်သူတက်တန်းကုန်တာပဲ။အဲဒီလိုနှိုးဆော်ပြီးတော့လာတဲ့အခါ ရှင်းဥစွာမေသတိကနာသာမြတ်စွာဘုရားထံကိုရှိတော်ပြီးခြင်းနဲ့လွတ်တယ်ဒီနေ့ပြောတဲ့အတိုင်းမေသတိကနာသာကတောင်းနေပြီးသခြင်းတွေဆိုပြီးတော့ဆရာကလူပူဇော်နေတာပေါ့လေလို့ဆိုอืมနောက်မြတ်စွာဘုရားကခွင့်ပြုတဲ့အခါကာလကြတော့မှနာပရိသတ်နဲ့တကွတရားမင်းကအိန္ဒသာရလိုင်ကိုအတွင်းဝင်ပြီးတော့ဘုရားကိုကြောကြတာဒီနေ့ဒီပိုင်းရောက်သွားတယ်အဲဒီရောက်ပြီးတော့ ဒီနေ့အချိန်ကုန်တာနဲ့ကသိနေရတာဒီနေ့အဲ့ဒီအဆက်ပြောအဲ့ဒီမှာမြတ်စွာဘုရားတရားမင်းကိစ္စတွေများပါပြီနဲ့အခုတော့လာနိုင်တာဟာအင်မတန်ပဲချီးမွမ်းစရာကောင်းတယ်လို့ချီးမွမ်းစကားပြောကြတဲ့အခါတရားမင်းကတတိတော်တော့လာခြင်းနဲ့လာကြပါပြီဗျာတဲ့ကိစ္စတွေကများလုံးလို့ဒီနေ့ကပြောတဲ့အတိုင်း နာမမူရင်းကိစ္စတွေသူဆုံးဖြတ်ပေးနေရတယ်များလို့တော့မလာနိုင်ဘူးပြီးတော့လည်းသိကျင်လဲနတ်ပြည်လောကပျော်ပွဲတွေပါတယ်လည်းပဲဟာရီကလည်းသွားနေတာကိုဟိုကပျော်ပွဲဒီကပျော်ပွဲခုလူပြည်လောကလို့နာမည်ရှိတဲ့ပုဂ္ဂိုလ်ဆိုတော့သမင်းစားပွဲတွေပျော်ပွဲတွေဖိတ်လို့ရှိရင်လည်းသွားရအောင်မှာကိုသူလည်းသွားရမှာမဟုတ်မှလည်းအဲဒီတော့ဝေလာသမင်းကိစ္စတွေကလည်းများနတ်ပြည်လောကနဲ့စပ်ပြီးတော့အရှုပ်ထွေးတွေ ရှင်းရှင်းဆုံးဖြတ်ပြီးရတဲ့ကိစ္စတွေကလည်းများနေလို့မလာနိုင်ပဲဖြစ်နေတဲ့အကြောင်းကြောက်ထားပါတယ်ဒီနေ့တစ်ချိန်ကတော့မြတ်စွာဘုရားသာဝတိကြီးဒီတော်အကြောင်းတော်မှာတလလာကာရခေါ်တဲ့သင်ရှုကုဒီသင်ရှုကာနာကုဒီတိုက်မှာသတင်းသုံးနေတဲ့အခါတတိတော်တစ်ချိန်လာခဲ့ပါပြီတဲ့အဲဒီလာခဲ့တော့ကမြတ်စွာဘုရားကသမဘာဝင်စားနေတယ်တဲ့အဲဒီမှာ ဝိသောနာမင်းကြီးအလုတ်ကျွေးဖြစ်တဲ့ဘူဇတိဆိုတဲ့နာမျိုးသမီးပေါ့လေသူကသစ္စာပြလက်ဥကြည့်ပြီးတော့ယူသေးပြုနေပါတယ်ကြော့နေပါတယ်ဒီနာသမီးကသောတာပတိမေဖို့သရာမိမေဖို့မေဖို့မဲမဲနှစ်ခုခုနှစ်ခုပေါ့လေအဲ့ဒါတွေရပြီးတော့ဖြစ်လို့သဂရာကံဖြစ်နေတဲ့အတွက်နတ်နတ်ပြည်စည်းစိမ်နေနဲ့စပြီးတော့ တာယာတမဲ့ခြင်းတွေကအမှန်တန်လဲပါနေတာလုံးလုံးတော့မกินသေးဘူးပေါ့တရားကဆိုတော့ဒါပဲမဲ့လို့သူ့မှာလည်းထူးတဲ့ပုဂ္ဂိုလ်နေမှာပေါ့တရားကကသူအနာဂါနိမိဖြစ်နေပုံရတယ်။ဒါနဲ့ကာမဂုဏ်အာယုန်တွေစိတ်ဝင်စားတာနဲ့သူကလက်စွာဆရာထားမဲ့လာပြီးတော့သိကပ်ပြီးတော့နေယူသေးပြုနေတယ်။အဲဒီတရားနဲ့ပြည့်စုံကာသဒီလိုလည်းပြင်းပြင်းဖြစ်မှာပေါ့လေအခုယောဂီပုဂ္ဂိုလ်တွေမှာတရားထုတ်ပြီးကာသဆိုရင်စိတ်တွေမနဲ့သိမ့်ဝင်နေတာ။ အဲဒီလောကနဲ့စပ်ပြီးတော့စိတ်တွေဘာမှမဝင်စားဘူးတရားတွေပဲစိတ်ဝင်စားနေတရားထုတ်ကမ္ဘာကထွက်တာသားများတော်တော်ကြာတော့လေသူကသတိလိုပြန်ပြီးတော့ဖြစ်သွားတာပါတယ်အဲဒီလိုလည်းဖြစ်ချင်းဖြစ်နေပါလိမ့်မယ်တရားဆိုတော့သူကကာမဂုဏ်အာယုန်တွေတော့ပါရမှုတွေရှိတယ်မလို့တော့ရှိသေးတာပါပဲအဲဒီနာသမီးကနာစည်းစိမ်တွေကိုစိတ်ဝင်စားပဲနဲ့မြတ်စွာဘုရားပဲလာပြီးတော့ စိတ်ခုပ်ပူဇော်ကြော့နေတယ်ဆိုတာကိုသူကအဲ့ဒါတွေ့လို့တရားမင်းကအေးပူဇဂီတရားမင်းဟာပရိသတ်အချွေရာနေနဲ့တကွမြတ်စွာဘုရားကြော့တဲ့အကြောင်းလျှောက်လက်စားမှာလို့သူကတသိန်းလျှောက်ကြရတိုင်းတော့ပူဇတိသနာသမီးကရှင်တရားမင်းမြတ်စွာဘုရားအခုသိငြိမ်တဲ့သိငြိမ်စွာကင်းရောက်ပြီးတော့နေပါတယ်သမာဘဝင်စားနေတယ်လို့ဆိုလိုတာပေါ့ အဲဒီခုပူဇော်ဖို့ရအချိန်မဟုတ်ပါဘူးလို့ပြောတာနဲ့ဒါဖြင့်အဲဒီကသမဘကထားတဲ့ခါကျရင်ငါငါဤကိုစားသင်ကြောရစ်ပါလို့မှားထားခဲ့ပါတယ်အဲဒါအဲဒီနာသမီးညစွာဘုရားကြောပါရဲ့လားဘုရားတဲ့မေးတယ်ညစွာဘုရားကကြောတဲ့အကြောင်းမှားရတဲ့အကြောင်းပြန်ပြီးတော့ပြောပြောတော့ကိုကြားမင်းကတော့ကြောက်ပါတယ် ရှင်းကနတ်တွေပြောတာကြားဘူးပါပဲရှင်းလူကြီးတွေလို့ပြောတယ်ဒီမှာလည်းရှင်းရှင်းနာကြီးတွေလို့သွားမှာပေါ့အခုလူပြည်လောကလည်းရှင်းလူကြီးတွေကိုရှင်းရှင်းလူကြီးတွေအရှင်းရှင်းနာကြီးတွေသူ့ရဲ့ရင်ကြတဲ့နတ်တွေကပြောကြတယ်တဲ့လောကမှာမြတ်စွာဘုရားများပွင့်ထုံးပေါ်ပေါ်ပြီးတော့လို့ရှိရင်နတ်ပြည်လောကတွေဟာစီကားတယ် အပယ်လေးပုံလောကတွေဟာဆုပ်ယုပ်ပြီးတော့သွားတယ်လို့ဒီလိုဆိုကြတယ်တဲ့ယရာကျင်ခါ၌ရဟန္တောပူဇော်သူကိုခန္ဓာမူလိုက်ကုန်သောသမ္မာသမ္ဗုဒ္ဓါအသိသောတရားတော်ဟောပြန်ကိုယ်ပိုင်ညာဖြင့်မှသာသိတော်မူကုန်သောတထာဂတမြတ်စွာဘုရားတော်သည်လောကီလောကနှင့်ဥပ္ပေသံတိပွင့်တော်ဘဝတော်မူကြမူလာကြကုန်၏တရာထိုခါ၌

ဘယ်လေးပုံနေဆွရုပ်တယ်ဆိုတာကြားဘူးတယ်တဲ့။ဗန္ဒီမြတ်စွာဘုရားမေကျွန်ုပ်သည်တာဣဒံထိုကဲ့သို့သောဖြစ်ပုံကိုသက္ခိဒိဋ္ဌံမိမိကိုယ်တိုင်ပင်တွေ့မြင်ရပါသည်ရှင်ဘုရားအဲ့ဒါသူကိုယ်တိုင်ပဲတွေ့ရပါတယ်တဲ့ဒီလိုမှတော့ပြောတာညာအခုတော့မျက်မှောက်တွေ့ဖြစ်နေပါပြီမြတ်စွာဘုရားပွင့်လာကြတဲ့ကဘုရားသာသနာတော်မှာ တချို့ကတရဏဂုံကြီးလို့တချို့ကတရဏဂုံနဲ့၅ပါးသီလသောက်တည်လို့ကျင့်သုံးပြီးသွားတဲ့ပုဂ္ဂိုလ်တွေတချို့ကလည်းပဲသောတာပန်ဖြစ်လို့တချို့ကလည်းသက္ကရာကဖြစ်လို့နတ်ပြည်ရောက်လာတာတွေကိုသူကရွယ်ကြီးတဲ့ပုဂ္ဂိုလ်တွေအသက်တန်းကုန်နေတဲ့ပုဂ္ဂိုလ်တွေကအဲဒီမြတ်စွာဘုရားလက်ထက်မှာပဲဒီဆုံးသွားကြတယ်ရှိမှာပေါ့သူကရွယ်ကြီးတဲ့ပုဂ္ဂိုလ်တွေသက်တမ်းကုန်နေတဲ့ပုဂ္ဂိုလ်တွေကဘုရားသာသနာတော်မှာ ရဏုံသုံးပါးနဲ့ငါးပါးသီလဆောက်တည်လို့ဒါနသီလတွေပြုကျင့်ပြီးတော့ရိုးရိုးသေးတဲ့ပုဂ္ဂိုလ်တွေလည်းရှိမယ်။သောတာပန်တရားဖြစ်ပြီးသေးတဲ့ပုဂ္ဂိုလ်တွေလည်းရှိမယ်။အဲဒီပုဂ္ဂိုလ်တွေဟာသူတို့ကုသိုလ်ကောင်းမှုရဲ့စွမ်းနဲ့နတ်ပြည်လောကရောက်လာ။နေစဉ်နေတဲ့ခါလဲနတ်ပြည်လောကမှာနတ်တွေဟာတိုးနေတယ်။လူလောကဆိုတာလူတွေဟာသေးနေတာပဲနေတဲ့နေတဲ့သေးနေတာဒီသေးတဲ့လူတွေဟာလူတဘွားဘွားတော့ရှိရမှာ။ အခုရန်ကုန်မြို့ထဲမှာကိုနေတိုင်းနေတဲ့လူပဲရောက်တယ်မှမသိဘူးမှာအဲဝိသေစီမှာသွားကြည့်လို့ရှိရင်သူကရှိမှာသတင်းစာထဲမှာကိုနေတိုင်းနေတိုင်းပါနေတာပဲဒီပဲပုဂ္ဂိုလ်တွေနေတိုင်းနေတိုင်းပါဒါသတင်းစာမထည့်နိုင်တဲ့ပုဂ္ဂိုလ်တွေအများကြီးနေမှာသတင်းစာထည့်နိုင်တဲ့ပုဂ္ဂိုလ်တွေထည့်ထားတယ်အဲ့ဒါကြီးကဒါရီယာသူကားလေးဆိုတော့သွားကြမှာနေတယ် ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီထဲအများကြီးပေါ်လေဒါတွေလည်းသူကနဲ့သူတို့သွားမှာပဲသူတို့လည်းကုသိုလ်ကောင်းမှုရှိရင်တော့လည်းကောင်းရာဘဝတွေဖြစ်မှာပါအဲကုသိုလ်ကောင်းမှုမရှိရင်ဘာသာတရားကမှားပြီးတော့နေတော့မတော်တာတွေလည်းလုပ်တတ်ပါတယ်မတော်တာတွေလုပ်တဲ့ပုဂ္ဂိုလ်တွေကောင်းရာဘဝသွားဖို့တော်တော်ခက်နေပါတယ်သူကတချို့က ကောင်းမှုနဲ့မကောင်းမှုနဲ့ကြောင်းမြန်ပြားနေတာရှိတာကိုအဲ့ဒါကြောက်ကြသိကောင်းတာလည်းသူကကောင်းမှုနဲ့မကောင်းမှုနဲ့ကြောင်းမြန်ပြားနေဒီကနေ့ရောက်တဲ့ခါကာလကျရင်သူတို့ကကောင်းမှုအနေနဲ့သတိပေးဆိုတာကိုတချို့များဒီကနေ့ကျတော့ဟေးအရင်တော့ကနွားကြီးပဲနဲ့ကောင်သပြီးတော့ပူဇော်ထားတာပါလေသူကကြောပြောသတိပေးတယ်ဆိုတာကိုသူကဟွန်းကုသိုလ်တွေကိုသူကြောက်ကြကောင်းတာပေါ့နော်အဲသူတို့ကကုသိုလ်တွေကျင့်တာနဲ့ကြောက်ကြကောင်းတဲ့ဥစ္စာတွေအဲ့ဒါတွေအောင်ပြုပြီးတော့သိကြတာပဲ ငရဲတိစ္ဆာပြိတာပေါ့ကွယ်တော့ကိုသေးကြနေတာလည်းလို့ဘုရားဘာသာဝင်တွေကလည်းပဲဘုရားဘာသာလို့အမိခံလောက်သာဖြစ်ပြီးတော့ကောင်းသောကျင့်တွေမကျင့်မဲနဲ့နေတဲ့ပုဂ္ဂိုလ်တွေလည်းဒါတွေလည်းရှိတယ်ဥမဲ့သူကလည်းမြို့ဖလာနဲ့ဘုရားဘာသာလို့အမိသာခံတာတရားမရောက်ကြောင်းမရောက်ဘုရားသင်္သီလာသောက်တည်ဖို့ရာစိတ်မဝင်စား ကုသိုလ်ကောင်းမှုစိတ်တွေမရှိဒီလိုပုဂ္ဂိုလ်တွေကရှိသေးတာကိုခုခေတ်ကာလမှာอืมအဲဒီလိုပုဂ္ဂိုလ်တွေလည်းပဲဒီတဲ့ခါကာလကြပါတယ်သူတို့လည်းပဲအဲသူတို့လမ်းသူတို့သွားကြမှာပဲသရဏဂုံ၃ပါးနဲ့၅ပါးသီလရိုးသေးတွေစောက်တည်နေတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဒီပုဂ္ဂိုလ်တွေကသိကြပါတယ်သူတို့ကတော့ကောင်းရဘွားရောက်ကြမှာလေရေကေစီဗုဒ္ဓတရဏံကတာတိနတိဂမိတ္တန်ဒီပါယဘုမေ ပါယမနုတံတရားဒေဝကာယံပရိပူရိတံတိယေကေစီယမမရှိအလုံးစုံသောပုဂ္ဂိုလ်တို့သည်ဗုဒ္ဓမြတ်စွာဘုရားကိုတရဏကိုဝေယဝေကတာသိစိကကုန်၏ေတုမြတ်စွာဘုရားကိုဝေယဝစီကကြသောပုဂ္ဂိုလ်တို့သည်အပါယဘူမိန်ပယ်လေးဘုံသောနာဂမိတ်တံဒီမလားရောက်ကြကုန်လတ္တမနုတံတရားလူဝလူခန္ဓာကိုယ်ကိုပါယ စွညာရကုန်သည်ရှိတော်ဘာယပတံကုံသောခါကာလ၌စွညာရကုန်သည်ရှိတော်ဒေဝကာယနာပေါင်းကိုပရိပူရတံဒီပြည့်စေကုန်လတံဇမယိတုကမြတ်စွာဘုရားလျှောက်တာဇမယိသုဒ္ဓဝါဒဇမယိတုကမြတ်စွာဘုရားလျှောက် ဘုရားကိုကိုယ်ွယ်နေတဲ့ပုဂ္ဂိုလ်တွေဘုရားကိုယ်ွယ်တယ်ဆိုတရားတန်ခါလည်းကိုယ်ွယ်တော့တာပါပဲဘုရားတရားတန်ခါရသမသုံးပါးကိုယ်ွယ်စည်းကနေတဲ့သရဏဂုံတီးနေတဲ့ပုဂ္ဂိုလ်တွေအာသရဏဂုံသုံးပါးကိုအလေးမြပြုပြီးတော့ကျင့်နေတဲ့ပုဂ္ဂိုလ်တွေဘုရားအပြည့်အများဆုံးပဲတရားအပြည့်အများဆုံးပဲတန်ခါအပြည့်အများဆုံးပဲတရားတရားတန်ခါရတနာသုံးပါးကိုအလေးမြပြုပြီးကိုယ်ွယ်ခြင်းဖြင့် အယိုသေးပြုခြင်းဖြင့်အပယ်လေးပါးကလွတ်မြောက်နိုင်တယ်ကောင်းသောဘဝတွေရနိုင်တယ်နောက်ဆုံးမှလည်းသင်္ခါသိဉ္ကြီးနဲ့နိဗ္ဗာန်လည်းရောက်နိုင်တယ်လို့ဒီလိုလေးလေးစားစားယုံကြည်ပြီးတော့တရဏဂုံတွေထောက်တည်တာဗုဒ္ဓံတရဏံကိသာမိသစ္စာပြကိုယ်ဝေယဝေစိကပိုက်ဓမ္မံတရဏံကိသာမိတရားတော်ကိုယ်ဝေယဝေစိကပိုက် သံဃာဓမ္မငိသမိသံဃာတော်ကိုဝေယဝေသီကပါဤဒီလိုသီကနေတဲ့ပုဂ္ဂိုလ်တွေပေါ့အဲဒီတရဏဂုံမရှိတဲ့ငါးပါးသီလတော်မှာပါသေးဘူးအဲဒီတရဏဂုံလောက်တည်တဲ့ပုဂ္ဂိုလ်တွေဟာအပယ်လေးပါးကိုမကြဘူးတဲ့အင်းဒီနေ့တစ်ချိန်ကြတော့သိကြမှာဟိုအသက်တန်းလိုက်သိကြမှာယုခန္ဓာကြီးကအိုမင်းဆွေးမြည်ပြီးသွားတဲ့ခါကလာကျပျက်စီးရမှာယုခန္ဓာကြီး ဒုက္ခနာကြီးပြည့်စည်လို့သေတဲ့အခါကာလကြရင်နာအပေါင်းပြည့်စေလိမ့်မယ်တဲ့နာလောကစီမင်းစေလိမ့်မယ်နာဥယျာဉ်တိုးတော်မှာပေါ့လေဒါတော့နာဥယျာဉ်တယောက်လူတယောက်သေးသွားရင်နာဥယျာဉ်တယောက်တိုးတော်မှာယောက်ျားတွေကတယောက်သေးသွားလိမ့်မယ်နာသားတယောက်တိုးတော်မှာဥပါဒကမာတွေကတယောက်သေးသွားလို့ရှိရင်နာသမီးတယောက်တိုးတော်မှာပဲဒီလိုပဲနာလောကကြီး ပြည့်သွားမယ်တဲ့ထိုးတဲ့တိုးတဲ့ပြီးတော့၅ပါးသီလလည်းလုံးနေတယ်ဆိုရင်ဒါပြီးတော့သိကြတာပေါ့၅ပါးသီလလုံးရင်တော့ဘယ်လေးပါးမကြနိုင်ပါဘူးကြကိုမကြနိုင်ဘူးသူကသိကြတယ်သူကတော့အဲတရမသုံးပါးနဲ့၅ပါးသီလလည်းကောင်းကောင်းစောင့်စောင့်ကြောက်ထိန်းသိပြီးတော့နေတယ်อืมနေတော့ဒါနာကုသိုလ်တွေလည်းထိုက်တရားလို့ဇာပြုပြီးတော့နေတယ်ဆိုရင်ဒီပုဂ္ဂိုလ်တွေကတော့သိကြနေပါပြီ။ များများကြီးမဟုတ်တော့မှနည်းနည်းလေးလည်းပဲနတ်ပြည်လောကတွေရောက်တာပဲဘုရားလည်းတော့ကဣနကဆိုတဲ့နာသားများအာဝေါ်ကြသိကောင်းတယ်ရာဇယုတ်ကြီးကဣနကဘုရုံကတော့ပါဠိနဲ့စကားပြောနေတဲ့ခေတ်ကာလမှာနာမည်တွေလည်းပါဠိနဲ့ပဲအခုယဟန်ယဟန်နေကိုရင်နေယဟန်နေသင်္ဃဝုဒ္ဒခါကာလမှာပြည့်တဲ့နာမည်မျိုးပဲသူဣနကလို့ခေါ်တယ်သူ မောင်အိန္ဒကပေါ့လေလူလူပါပဲအဲတဏီတော့ခါကာလရှင်တို့လိုတာမထင်ကြကရာဇိုမျိုးတဲ့ဆုံးမကြွဆုံးမကြတော့ရှင်တို့တာကိုသူဆုံးတော်ဆုံးလူတွေဆိုတာပဲကတိစုပိဋ္ဌာတ္တဝါနာအနုရုဒ္ဓသအိန္ဒကောတယ်อืมနုရုဒ္ဓမထေအားဆုံးတော်ဆုံးလူတို့တဲ့ဆုံးတော်ဆုံးလူတွေအတွက်တဲ့အိန္ဒကဆိုတဲ့ လူဟာချင်းဒါဝိနနာပြည်ရောက်တယ်အဲဒါဝိနနာပြည်ရောက်တော့သူ့ဥစ္စာတကိုးတော်ကြီးနေတယ်ဗမာသာသနာ့ဘာကနတ်တဲ့သူတကိုးကြီးနေသုံးပါတကိုးလူကသူကဘာမှမရဘူးအဲဒါညဇော်ပြလက်ထက်ကအဲဒီလိုပဲဘာဝနာနဲ့စပြီးတော့ကုသိုလ်ကောင်းမှုတွေပြုပြီးအနာပြည်ရောက်ကြတာကို နာပြည်တွေရောက်ကြတယ်အဲတော့လူတရားလောက်သေးလို့ရှိရင်ဘုရားဘာသာဝင်ဖြစ်တဲ့လူတွေကဒီတော့ကရာဂိုင်းတော့60 90လောက်ရှိသေးတာပါအောင်တော့အဲဒီ60 90လောက်ကသေလို့ရှိရင်ဖြင့်ရဟနာကလည်းမဟုတ်တော့တာနတ်ပြည်ရောက်အောင်မှာပဲသို့တော်လည်းနတ်ပြည်တွေကများသေးတယ်လို့ခွဲအောင်မယ်သူကတချို့လဲသတုမာရေလောက်ရောက်တာလည်းရှိနေတယ်တချို့လဲ ယာမာရတုပိတာတို့နေမာတိသမတဝတဝရီတို့ဒီရောက်တာတွေလည်းရှိနေတယ်လေဒါဝင်တဲ့ဥက္ကပုဂ္ဂိုလ်တွေကများပုံပေါ်တယ်အဲတော့အဲဒီလင်္ကာလင်္ကာ60တဲကဟာ20 30လောက်ဆိုရင်ကိုမနည်းဘူးသူဒီမှာတဝက်လောက်ရောက်ရှင်လည်းရောက်နေမယ်နာဝီတွေများတယ်သာသနာ့ဘာမှာဆိုလို့ရှိရင်တော့တရားတရားတော်လည်းမရှိပါလည်းမရှိတော့ကိုလို့ရှင်တွေလုံနေကြမှာပါ

လူတွေပေတိုင်းပေတိုင်းလို့ပယ်လေးပါးသွားတာကများနေပါလိမ့်မယ်လေတူပါတယ်ဒီထဲမှာကံကောင်းထောင်းပါတဲ့ပုဂ္ဂိုလ်လေးတွေတူတလေကသူတို့ပြုထားတဲ့ကုသိုလ်ကောင်းမှုလေးနဲ့နတ်ပြည်ရောက်နတ်ပြည်က666နေမှာပေါ့နတ်ပြည်မှာလူနာဝိကနည်းနည်းသာဝနာတော်တွင်မှာလည်းဆိုဘုရားပွင့်လာတဲ့ဘုရားပွင့်ကားစားကဆိုတော့အမတန်ကိုလူတွေရဲ့စိတ်ဓာတ်တွေဟာတက်ထက်တန်တက်ကြွနေတာပေါ့မနာထက်တန်တက်ကြွပြီးတော့နေတဲ့အချိန်ကာလဆိုတော့ ကုသိုလ်ကောင်းမှုတွေကလည်းထက်ထက်သနာဖြစ်နေမှာပါအခုသာသနာနောက်ပိုင်းကျတော့လူတွေကသာသနာကလည်းအဟောင်းဖြစ်ဟောပြောတဲ့ပုဂ္ဂိုလ်တွေကလည်းဟိုတုန်းကနဲ့စားလို့ရှိရင်တော့ညံ့တယ်လို့ဆိုမှမဟုတ်လေလူကသာသနာနဲ့စပြီးတော့ညိုဝေရာတွေကလည်းရောတာမညာတွေရော့ကုန်တဲ့ခုတော့အဲဒီတော့လူတွေရဲ့စိတ်ဆန္ဒတွေထက်တဲ့လောက်မထည့်ဘူးရော်ရဲရဲတွေတော်တော်ပြည့်ကုန်ပြီအဲဒီလိုပုဂ္ဂိုလ်တွေတော့ထက်တဲ့သနာရှိပါသေးတယ်သာသနာဥစ္စာကတော့ လူတွေရဲ့စိတ်ဓာတ်တွေဟာအမှန်ကိုထက်တာမှာအဲဒီတော့ဒီလိုလူတိုင်းလူတိုင်းလိုပဲသာသနာဝင်ပုဂ္ဂိုလ်တွေကနတ်ပြည်တွေရောက်ကြမှာပါအဲ့ဒါတွေကိုသူမျက်မှောက်တွေ့ရပါတယ်တဲ့အင်းဒိဗ္ဗကာယပြိပူရင်တိနာပေါင်းနေကြည့်သွားတာပဲတဲ့ဘုရားပွင့်လာတဲ့ခါကလာနတ်ပြည်လောကကြီးစီးလာတဲ့တော့ကြတဲ့နေ့တခြားပေါ်လေဘုံနာတတဲ့ နဘဝိမာကြီးနဲ့နာသာတူရောက်လာကြပြီသူကဘာလုပ်ခဲ့လို့အဲတရဏုံသုံးပါးနဲ့၅ပါးသီလဆောက်တည်ခဲ့လို့သတ္တမန်တော်ကတော့အဲဒုနယ်မျိုးတို့တရဏုံသုံးပါးနဲ့၅ပါးသီလတော့ဆောက်တည်တာနဲ့နာကြည့်ရောက်အခုလူတစ်ယောက်ကဆုံးလူခဲ့လို့လူတစ်ယောက်ကသင်္ကန်းလူခဲ့လို့စသည်ဖြင့်ကုသိုလ်ကောင်းမှုတွေနဲ့ပြီးပြီးနဲ့ရောက်လာတာကိုဟိုကဘုံဝိမာကြီးတစ်မျိုးဒီကဘုံဝိမာကြီးတစ်မျိုးနတ်တွေအဲပြည့်ပြည့်လာတာဝင်နေတဲ့တူပါလိမ့်မယ်နဲ့တူပါရဲ့တော့ အခုခေတ်ပြက်ကာလပြက်မှာတော့လူတွေမနေနိုင်တော့ဘူးတော်တယ်မနေနိုင်တော့မြို့ရောက်လာတော့ဟိုမှာအစွန်ပြမှာကွက်တိတွေတိတ်ကျော်ပွားတော်တယ်လို့လားသူစားတယ်ဒါတွေကလည်းကုသိုလ်ကောင်းမှုတွေကပို့ပေးတာလို့ဆိုရမလားတော့ပြောတာဘူးသူတို့သူတို့လည်းဒီကြတော့တော်တော်ချတာတယ်သူတော့မှနေတာတော်သူတို့ချတာတယ်လို့ဆိုအဲ့ဒါတွေဒီမှာပေါ့နာကြည့်လောကတွေစီကားဆိုအဲ့ဒီလိုပဲနာကြည့်သူ့နာဝိရတွေတိုးလာဘုရားပွင့်တဲ့ခါကလာတော့နာကြည့်မှသူ လူပြေကလို့ခေါ်လို့ရှိရင်ကွက်သစ်တွေတော်တော်များမှာမဟုတ်ဘူးအမှတိုးတက်နေမယ်လို့မှတ်တယ်အဲ့ဒါကိုပြောတာသူကဒါခြေတုံးကတော့ခြေကခြေချင်းနာတိပြောတာကိုကြားတာမှတ်သားထားတာပဲတဲ့ခုတကြီးတော့ကိုယ်တိုင်တွေ့ဖြစ်နေပါဗျာဓမ္မေဣဒံသကိဒိဋ္ဌံခန္ဒီညသာဗျာတံဣဒံထိုရှိစီသောနတ်တို့ပြောကြခဲ့သောစကားကိုမေကျွန်ုပ်သည် သက်ခိရိတံမိမိမျက်စိဖြင့်ကိုယ်တိုင်တွေ့ရပါတော့သည်ရှင်ဘုရားတဲ့ကိုယ်တိုင်တွေ့ဖြစ်နေပါပြီတဲ့ဘုရားပွင့်ရင်နတ်နတ်ပြည်လောကနာဝီတွေတိုးပြီးတော့စီကားတယ်ဆိုတာကိုယ်တိုင်တွေ့ပဲတဲ့အပယ်လေးပါအပယ်လေးပါတွေဟာဆုံးယုတ်သွားတယ်ဆိုတာအပယ်လေးပါဆုံးယုတ်ဆိုတော့အပယ်အပယ်လေးပုံတွေကိုအရောက်ပုံနဲသွားတာပေါ့လေအဲဒါကိုဆိုလိုပါတယ်ငရဲတို့ဒိဋ္ဌာတို့ဒိဋ္ဌာတို့အဲ့ဒီပုံတွေမှာ အဲဒါတွေဆိုးရုပ်ပြီးတော့သွားတယ်အဲဒါတွေကကိုယ်တိုင်တွေ့ဖြစ်ပါတယ်ဆရာဘယ်လိုကိုယ်တိုင်တွေ့ရတယ်လဲဆိုတော့ဒီပြင်ကိုယ်တိုင်တွေ့တယ်တော့မပြောဘူးသူအနိစ္စဆုံးကိုသူပြောတယ်ကာပိလိုကြီးကဘာဂီဝင်မင်းမျိုးတွေကမင်းသမီးမင်းမျိုးနွယ်ဆိုတာမင်းသမီးလို့ခေါ်ရမှာပေါ့လေဒီရှင်မြင့်သမီးတော့မဟုတ်ပါဘူး

အဆောင်ကျောက်ဂောဘိကာလို့ခေါ်ပါတယ်တဲ့အဲဒီဂောဘိကာဆိုတဲ့မျိုးသမီးဟာတဲ့ဗုဒ္ဓေပဒနာမြတ်စွာဘုရားလည်းကြီးညိုခဲ့ပါတယ်ဗျာဓမေပဒနာသံဃေပဒနာဘာတရားဘာငါတော်လည်းကြီးညိုခဲ့ပါတယ်ဒီလေသူပရိပူရကာရီနေသီလတွေနဲ့လည်းပြည့်ပြည့်စုံစုံကျင့်ခဲ့ပါတယ်မြတ်စွာဘုရားဘုရားတရားသံဃာရဏသုံးပါးကိုကြီးညိုတဲ့သရတရားနဲ့လည်းပြည့်စုံခဲ့တယ် သီလတွေမှလည်းပဲမကျုံးပေါက်မြောက်မကြပဲနဲ့ပြည့်ပြည့်စုံစုံကျင့်ခဲ့တယ်။ဒါကသူကသောတာပန်ဖြစ်တာကိုပြောတာပဲသောတာပန်သောတာပန်ကိုရင်ငါတွေနဲ့ပြည့်စုံလာခဲ့တယ်လို့ဆိုပါတယ်သူ။သောတာပန်ကိုရင်ငါနဲ့မပြည့်စုံလည်းပဲတရားတဲ့သံဃာယရဏသုံးပါးညိုတဲ့တရားတရားနဲ့ပြည့်စုံမယ်သီလကိုလည်းစောင့်ရှောက်နေမယ်ဆိုလို့ရှိရင်ဒါကတော့သုဂတိဘဝတွေကိုလိုရှိရရောက်နိုင်ပါလေ။အခုဘောဓိကာ ဘုရားတရားသံဃာယတနာသုံးပါးကိုကြီးညိုတဲ့သရာတရားနဲ့လည်းပဲခိုင်ခိုင်မြဲမြဲပြည့်စုံခဲ့ပါတယ်။ငါးပါးသီလသိက္ခာပုဒ်တွေလည်းယူသည်သည်စောင့်ရှောက်ထိန်းသိမ်းခဲ့ပါတယ်ပြည့်ပြည့်စုံစုံကျင့်ခဲ့ပါတယ်။နောက်ပြီးတော့တစ်ခုကတော့သာအိဋ္ဌတံဝိရဇိတဝါတဲ့မိမအဖြစ်မျိုးကိုယုံမုံဆက်ဆုပ်ပြီးတော့ပုရိသတ္တံဘာဝိတော်ယောက်ျားဖြစ်ကြောင်းဖြစ်တဲ့အချင်းအရာကို ပြည့်စုံစေပြီးတော့သေတဲ့အခါကလာနတ်ပြည်ရောက်လာတယ်ဗျာတဲ့တခြားရောက်တာမဟုတ်ဘူးတဲ့ဒီတော့တော့တာဝရိဏနတ်ပြည်ရောက်လာတယ်နတ်ပြည်တာဝရိဏရောက်တော့လည်းတခြားမဟုတ်ဘူးတဲ့တတိတော်ရဲ့သားပဲဗျာပြီးတော့ဖြစ်လာတယ်တဲ့သားဖြစ်လာတယ်အမကံပုဒ္ဒတအိစုပါကတမာကံကျွန်ုပ်တို့ဤပုဒ္ဒတံသားဖြစ်သောအိစုပါကတရောက်ခဲ့ပါ၏ရှင်မယားနတ်ပြည်မှာ သားတို့သမီးတို့ဆိုတာတွေရှိတယ်အထနာပြည်အဲ့ဒီဟာမိဝါနဲ့ပြည်တွေနေပြီးတော့မူရတာတော့မဟုတ်ပါဘူးသူတို့ကတော့လွယ်လွယ်ပါပဲသာသမီကတော့ဒီနေ့ကပြောခဲ့တဲ့အတိုင်းသာသမီတွေကတော့ရင်ခွင်နဲ့လာဖြစ်တယ်ဆိုတော့သူတို့ထိုင်းနေလို့ရှိရင်ရှင်ရှင်ခွေတွင်းပေါ်တယ်သူလူလောကမှာသားလေးတွေသမီးတွေရှင်ရှင်ရင်ခွင်နဲ့ပိုက်ပြီးတော့ထားရတယ်လို့ပဲရင်ခွင်ထဲမှာရောက်လာလို့ရှိရင်အဲ့ဒါ နာသားဆိုရင်သားပဲနာသမီးဆိုရင်လည်းသမီးပဲဒီလိုပြီးမှပြောရတာအသားနာသမီးတွေကဒီလိုဖြစ်အဲဒါတရားမင်းသားတော်ဖြစ်ခြင်းတရားမင်းရဲ့ရင်ဝင်ထဲမှာသူကသွားဖြစ်တာဟိုတော့တရားသားတော်လို့ဆိုရတယ်။မလူလောကတုန်းကတော့မိမပဲတဲ့ကောပိကအမျိုးသမီးဘာကြောင့်မင်းသမီးအဲမိမအဖြစ်ကိုယုံမဆက်ဆုပ်ပြီးတော့ ယောက်ျားဖြစ်ကြောင်းဖြစ်တဲ့စိတ်စိတ်များကိုလည်းဆောက်တည်ခဲ့လို့နတ်ပြည်လောကဖြစ်တဲ့ခါကျတော့နတ်သားဖြစ်လာတယ်ပြီးတော့ကနောက်တစ်ခုကကန္ဓာဘာနာမျိုးနတ်သား၃ဦးလည်းပဲလူပြည်လောကကနေပြီးတော့ တရားကျင့်သုံးလာလို့သူတို့ကန္နာဘာနတ်တွေလာဖြစ်ကြတယ်တဲ့နာသာသုံးကန္နာဘာနတ်တွေအဲ့ဒီကန္နာဘာနာသာသုံးကတနေ့တော့ခါကာလဒါဝိနာတက်ပြီးတော့သူတို့ကကပြကြရတာပေါ့အခုလူလောကမှာလည်းပဲအတ္တကြတဲ့ယရုဏနာနဲ့ရှိတဲ့ပုဂ္ဂိုလ်ကြီးတွေကိုသွားပြီးတော့ကာကြပြကြဒီလိုဟာတွေလောက်ကြတာကိုသူက ။အားကြလို့ရှိရင်ဒီလိုလည်းပိုက်ဆံပေးငှားပြီးတော့ကပဲလည်းရှိတယ်ဒီလိုလည်းတက်တက်မဲ့သွားပြီးတော့ကျိုးဆောင်တဲ့သဘောနဲ့ပေါ့။သွားပြီးတော့ကကြကြပြီးတော့ကျော်ပွဲတွေပါလိမ့်မှာကကြကြကြ။ကကြတော့သူတို့အကတွေပါတွေကောင်းလို့အဆိုးတွေပါတွေကောင်းလို့ရှိရင်ဖြင့်နာမည်ကောင်းတွေပါတွေရတာပေါ့လေပွဲစည်းတွေပါတွေရတာနာပြည်လည်းဒီလိုပါဒီလိုပဲသူတို့လည်းပဲသုလာတွေပါတွေရှိပါသေးတယ်သူတို့လည်းပြီးတာအဲတော့ သတုမယေနာတိအဝင်ဖြစ်တဲ့ကန္ဓဘာနာမျိုးဖြစ်နေတာဒီကန္ဓဘာနာတွေဆိုတာကတော့သူကအတိမှုတ်တူရိအကအကုံဘက်ကကိုသူကယဉ်ကျေးမှုတွေပေါ့လေယဉ်ကျေးမှုနာမျိုးတွေဒီနာတည်းအဲ့ဒါတွေကသူတို့အလှဲ့နဲ့အလှဲ့နဲ့နားပြေတက်ပြီးတော့ကကြပြကြရတာအဲ့ဒီမှာကကြတော့နတ်သားသုံးခုဗျာတဲ့ဒီသူများတဲ့ထူးရဲ့တဲ့သူတို့တခါတည်းကိုရောကိုဝါတောက်ပွားသားနဲ့အယုံစင်းနေလည်းပဲသူများတဲ့ပိုလှလို့

နာသားဖြစ်လာတဲ့ခါကျတော့ပါဠိလိုကဂောပကောကိုဂောပကပေါ့လေဂောပကဗမာလိုတော့ဂောပကပဲခေါ်မှာပဲအာအာမဟုတ်တော့အဲဂောပိမဟုတ်ဂောပကတူတယ်လို့ဖြစ်လာတယ်ဆိုယောက်ျားနာမည်မိန်းမနာမည်ကသူကကွဲတယ်ဂောပကလိုပဲခေါ်ရတယ်အဲဒီဂောပကနာသားကဘုန်းကကနာမနာသား၃ဦးကိုကြည့်လိုက်တဲ့အခါအောင်ဒီနာသားတွေသိထူတာပဲသူတို့ ဘယ်လိုကောင်းမှုများပြုလို့ဘယ်လိုကများလာတာပါလဲနှုတ်ရှိလိုက်တော့အောင်မယ်ဒီနာသားတွေသာမင်းညမဟုတ်ဘူးရဟန်းနေပါလားရဟန်းနေတယ်ညမရဟန်းနေနေပါဦးရဟန်းနေဆိုရင်မြတ်စွာဘုရားကြီးသာသနာတော်ကျွန်းကရဟန်းနေဆိုတော့သူတို့ဟာသီလစင်ကြယ်လို့ရှိရင်သီလစင်ကြယ်မှလည်းနတ်ပြည်ဖြစ်မှာနတ်ပြည်ဖြစ်ကြတဲ့ကသီလစင်ကြယ်လို့ဖြစ်တာလို့သီလစင်ကြယ်လို့ရှိရင် နတ်ပြည်၆ထဘယ်ဘုံဖြစ်ဖြစ်ဖြစ်နိုင်တာပဲတဲ့သူဒါရိနာလည်းဖြစ်နိုင်တာပဲယာမာတုတ်တိတာစသည်လည်းတက်ပြီးတော့ဖြစ်နိုင်တာပဲအခုသူတို့သရုမယေနာထဲမှာခန္ဓာဘအဲဒုရိယာပဲဆိုင်ရာနာမျိုးတွေရှင်းနေတယ်ဒါရီယာနတ်တွေအမြင်နဲ့တော့သူတို့သရုမယေလည်းဖြစ်ခန္ဓာဘ ။ဒါမျိုးလည်းဖြစ်နေတော့ညံ့တယ်လို့သူဆိုတာပေါ့လေရှင်နာရှင်နာရုံညံ့တယ်လို့ဆိုတာပဲသူတို့။อืม။ဒီတော့ကပမာပြည်မှာလည်းဒီလိုပါပဲ။အဲဒီဒီမုကကုံပဲကဆိုလို့ရှိရင်ရုံညံ့တယ်ဆိုပြီးတော့ဒီလိုပဲအတိမှပြုလို့ရှိကြပါတယ်ခုခေတ်ကာလတော့မခွဲတရားဥပမာပြည်ရတော့ဟိုဒီဟိုဒီပဲဒီမှခွဲကြတယ်။ဒီဟိုဒီပဲဒီမှဒီအတိမုကကုံဘက်ကလူတွေများသူကလူတစ်မျိုးပဲ။အောင်မအင်ကြီးမိုးရဘူးဆိုတယ်ကွာ။ အင်ကြီးတွေပါလေကောင်းကောင်းဝိုးလို့ချင်းဘေးကလူတွေကဝိုက်ပြီးတော့သူကဆုတ်ပြည့်တယ်ဆိုတာကိုသူအင်ကြီးမိုးထိုက်တယ်ဆိုတာဒီလိုကိုသူကအတိမှယုံညတယ်လို့ဆိုအတိမှတူတာတယ်ဟိုနိုင်ငံနေမှာဓမ္မပြည်မှာတော့မဟုတ်ပါဘူးဓမ္မပြည်တော့သူမခွဲကြပါဘူးသူကအဲနတ်တွေကလည်းဒီလိုပဲသူတို့လည်းခွဲကြတယ်အဲတော့ယုံညတဲ့ခန္ဓာဘာသာမျိုးဘာလို့ဖြစ်ပါလိမ့်မလို့ဒီကြားနေ သီလစင်ကြယ်ယုံပဲလားလို့ကြည့်လိုက်တော့သီလစင်ကြယ်ယုံနဲ့မကသေးဘူးလို့သူသံတော်ရတယ်ဆိုတာကိုဇာရတဲ့ကိုယ်တော်တွေပါလားဒီလိုဇာရတဲ့ကိုယ်တော်တွေဖြစ်ဘယ်ကားပါလိမ့်လို့ဒီကိုယ်တော်တွေကြည့်လိုက်တော့အပိသတော်သူဟာသူ့အိမ်မှာသုံးကံတော့ဘာလို့ရောက်ပြီးတော့နေတဲ့ကုလူပကဆိုတာကိုသူကိုယ်ဝယ်နေတဲ့ရဟန်းနေပေါ့လေကုလူပကဆိုတော့အိမ်မှာဝင်ထွက်အဲသုံးနေပါလေလာပြီးတော့ခန်းအဲသုံးနေပါလေလူခါပြီးတော့ ဝင်ရောက်ပြီးတော့နေတဲ့ပုံကိုယ်တွေကုလူပကဆိုတာဆရာတကာချင်းနဲ့ပုံကိုယ်နေတဲ့ပုံကိုယ်တွေဒါတွေဖြစ်နေတယ်ဆိုတာအဲ့ဒါနဲ့ဘောဂနာသားကစိတ်ထဲမချမ်းမသာဖြစ်တယ်မချမ်းမသာဖြစ်တော့ဒီနာဒီခန္ဓာဘာသာတွေကိုသူကအကျိမ့်မောင်းတာကိုသူကကျိမ့်မောင်းကုတော်မူခန္ဓာမှာတုံမေမာရိတာ

ဘဝတွေမှာဖြစ်ဖို့မြတ်စွာဘုရားဟောခဲ့တယ်တဲ့အဲ့ဒီလိုဟောတဲ့တရားတွေမင်းတို့ဘယ်လိုလုပ်ပြီးနားလာကြတော့ဘယ်ပဲလှည့်ပြီးနားလာလို့တရားတွေသဘောပေါက်ဖဲနဲ့အလွဲတွေအလွဲတွေကိုကြားနာလာကြတော့လို့ဆိုလိုတာပေါ့လေဟိုစာစာစာချရာတွေမှာစာတက်ရာတွေမှာရှိတယ်ဆရာသမားကအဓိပ္ပာယ်တွေပြောတယ်

အိပ်ကြောသွားတယ်မှညဝါနာသိအိတ်တတ်တယ်ညညဝါစာချတယ်ဆိုညလည်းပြည့်နေတာလေကိုတော်တွေအိတ်လေးလို့နှိုးနှိုးပြီးတော့နှိုးနှိုးပြီးတော့ယူပါသေးတယ်ချင်းချင်းသုံးစားအိပ်ကြောတတ်တယ်သူကအဲ့ဒါလိုပေါ့မြတ်စွာဘုရားဟောတဲ့တရားကိုသင်တို့ရိုးသေးသေးလေးလေးစားစားနဲ့မနာခဲ့ကြဘူးတဲ့ဘယ်ဘက်မျက်မျက်နှာလဲပြီးနားလာကြတော့မလို့ဟုတ်သုသာဘယ်ဘက်မျက်နှာလဲလားဆိုတော့တရားဘက်ကိုမျက်နှာလည်းပဲကြောပိတ်ပြီးနားလာတယ်ပေါ့လေမယုံမသိနားလာတယ်ဆိုလိုတာပေါ့သုသာဟုတ်တယ် တရားနာတာလည်းဒီလိုပဲတရားယူသိသိနာတာပုဂ္ဂိုလ်ရှိတယ်မယူသိနာတဲ့ပုဂ္ဂိုလ်တရားသာနာတာတရားဘက်ကိုစိတ်ကမလှည့်ဘူးဟိုကိုလိုရှိတဲ့ကိစ္စတွေဟိုရောက်ဒီရောက်တောင်ရောက်မြောက်စဉ်းစားပြီးတော့နားနေလို့ရှိရင်တရားရဲ့လူရင်းအနေအိဗယ်တွေကိုသူမမှတ်မိဘူးနားမလည်ဘူးအဲ့ဒါလိုပဲမြတ်စွာဘုရားသာမဏေကိုဆင်းရဲကလွတ်မြောက်အောင်လို့တရားတွေဟောပါတဲ့ဥစ္စာမောင်နာသားတွေဘာသာနာလာလို့ဒီခန္ဓာပါမျိုးနဲ့လာပြရတယ်လေဒါတော့ညံ့နေနေတာပြင်ပါပြရတယ်သူကဒီလို အာဟိနာမဣတိကသမနာအဟံငါသည်ဣတိကယုံညာသော မိမသည်သမနာဖြစ်ပါလျက်ဘုရားမြတ်စွာဘုရားနဲ့ပသနာကြီးညိုခဲ့သည်ဖြစ်၍တမီတရားတော်၌သံဃာသံဃာတော်နဲ့ပသနာကြီးညိုခဲ့သည်ဖြစ်၍သီလေတုသီလတော်နဲ့ပရိပူရကာရိနီအပြည့်စုံဖြစ်ခြင်းခဲ့သည်ဖြစ်၍သာယဗေဒဗြဟ္မရဏကိုခန္ဓာပျက်စီး၍သည်သည်ရှားမဲ့၌

အခုနာပြည်တာဝရဏပြည်ရောက်တယ်တရားမင်းသားတော့ဖြစ်ရတယ်သင်တို့လောက်သာသနာပါဝင်ပြီးရံပြုခဲ့တာမဟုတ်သေးဘူးလို့ဆိုလိုပါတယ်ညာတရားတွေကိုဒီနီးနီးဆက်ဆက်ကျင့်ကြရတာမဟုတ်သေးဘူးလို့ဆိုလိုပါတယ်အဲဘယ်လောက်ကျင့်ကြရသလဲဆိုသူကျင့်ကြရတာကတော့ဘုရားတရားတန်ခါယတနာသုံးပါးကိုကြီးညိုတဲ့ သရာတရားနဲ့ပြည့်စုံခဲ့တယ်တဲ့မပြည့်မစည်းကြည်ညိုတဲ့ဝိသဝသရာပေါ့လေဘုရားမြတ်စွာဘုရားနဲ့ဝိသဝသရဏမတုံမလို့သက်ဝေယုံကြည်သောသရာတရားနဲ့တမန္တကတာပြည့်စုံခဲ့ပြီလို့ဆိုလိုပါတယ်အဲတရားစစ်တရားစစ်သံဃာစစ်တွေတရားစစ်တရားစစ်သံဃာစစ်ပဲလို့ကြည်ညိုတဲ့သရာတရားနဲ့ပြည့်စုံခဲ့အခုတရားထုတ်တော့ယုတ်တရားနာတရားတွေတွေ့ရတယ်အနိစ္စဒုက္ခအနတ္တတွေတွေ့ရတယ်အဲယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုလည်းတွေ့သွားပြီဆိုရင်အဲ့ဒါဟာ ဘုရားတရားတန်ခါယုံကြည်တဲ့တရားတရားမပြည့်ဘူးအဲ့ဒီတရားတရားမျိုးနဲ့ပြည့်စုံခဲ့ပါတယ်တဲ့ငါးပါးသောသီလသိက္ခာပုဒ်ဒီမှာလည်းပြည့်စုံခြင်းခဲ့ပါတယ်အဲ့ဒါလောက်သာသနာဓမ္မလေးကျင့်ခဲ့တာနဲ့ငါဟာလူလောကက မျိုးသမီးမိန်းမဖြစ်ပါရင်နဲ့တဲ့အခုနာလောကကိုရောက်ရတယ်ရောက်တဲ့အခါမှာလည်းပဲနာသားဖြစ်ရတယ် သာသာဖြစ်တော့လေသာမာနာသားမဟုတ်ဘူးတရားမင်းရဲ့သားတော်ဖြစ်နေငါဖြစ်နေရတယ်။ဟွန်းသင်တို့တော့သင်နာသား၃ယောက်တို့ကတော့မြတ်စွာဘုရားဤသာသနာတော်မှာရင်းနှီးနှီးလည်းပဲဘုကာပြီးတော့သာသနာဓမ္မတွေကျင့်လာပါရဲ့နဲ့အောက်တန်းကြတဲ့ကန္တာဘာနာမျိုးတွေဖြစ်နေတာတဲ့သင်တို့ဟာမြတ်စွာဘုရားတရားဘယ်လိုလုပ်မြန်နာလာကြတော့ တရားနာလွဲလာပြီပေါ့လေဒီလိုဆိုလို့တယ်သူကတရားနာလွဲလာပြီတဲ့နီလာအလွဲအမှားတွေကိုမှတ်သားပြီးတော့မဟုတ်တာတွေကိုလက်ခံလာပြီးတော့ဆိုလိုတာပေါ့လေဒုရိတာရူပဝတ္တဘောအာသာအရသာမယေမယံအရသာမဘာရမီကေဒီနံကန္နဝကာယံဥပပန္နေ

မကောင်းသောတွေ့ခြင်းတွေ့ရတာပဲတဲ့မတွေ့ရင်မတွေ့လိုက်တာမမြင်နဲ့မမြင်တဲ့တာမြင်ရတယ်မင်္ဂလာမရှိလိုက်တာကြက်တည်မရှိလိုက်တာမကောင်းလိုက်တာလို့ဆိုပြီးတော့စိတ်လုံးမသာမရဖြစ်ပြီးတော့ဟောမှန်တာကိုဘောဗကနာသာမှန်တယ်ရှင်းမှပြရတယ်ဒီလောက်တကယ်မြင့်မြတ်တဲ့သာသနာတော်သာသနာဓမ္မတွေကျင့်ပြီးတော့နေပါရဲ့နဲ့ဒီလောက်ယုံညံ့တဲ့သားမျိုးတွေသွားပြီးတော့ဖြစ်နေရတာဖြစ်ရင်မကောင်းသော ဖြစ်ချင်းပဲအဲ့ဒါတွေကိုမြင်ရတွေ့ရတာကိုယ်သတင်းသုံးပေါ်လေးရောက်လာမြင်ရတော့သင်မချမ်းသာဘူးမမြင်ခြင်းဘူးမတွေ့ခြင်းဘူးဘယ်လိုအနေမျိုးနဲ့သူကဒုရိထရူပံမကောင်းသောမြင်ခြင်းမျိုးကိုအရသမဝတ္တမြင်ရလေကုန်စွာတကားမင်္ဂလာမရှိတဲ့ကျက်တည်မရှိတဲ့မြင်ခြင်းမြင်ရတာပဲဆိုပြီးတော့ဘောဝနာသားကမမတယ်မာနောဝနာသား၃ယောက်တည်းမှာ နာသားမြောက်ကစဉ်းစားတယ်ရှိဘယ်နေလဲကွတို့သူတို့တွေ့လာပြီးတော့ကာရပြရတာပဲတဲ့သူတို့လာပြီးတော့ကာရပြဖြေရောကသူတို့ကလာပြီးတကလားအယိုအသေးပြုကြတာတကယ်ဆိုတော့တို့သူတွေလက်တွေရဖို့ရပဲ ဘယ်နဲ့အခုကဆုလမပေးတဲ့ပြင်ဘယ်နဲ့လုပ်ပြီးတော့မန်းနေတာပါဒီနာသားဘာဖြစ်ဘာဖြစ်လို့ပါလဲလုံးဟိုနာသားမြေကစဉ်းစားစဉ်းစားလိုက်တော့ပြန်ပြီးတော့တတိယလာအေးတို့ကခြေတုံးကရဟန်းနေတယ်ဒီလားอืมတို့ကရဟန်းနေဒီနာသားကခြေတုံးကအမျိုးသမီးပဲတခြားကလည်းမဟုတ်ဘူးတို့တက္ကမပါလားဒီလားမอืมသူကအထက်နာပြေးရောက်လို့တို့ကအောက်နာပြေးကရောက်လို့ ဒါကြောင့်မို့သူ့ကိုမာနာဘူးဒုက္ခမာလဲမာမဲဆိုလဲမာလိုက်တယ်ဒုက္ခနေရာတော့မကြောက်သီလနဲ့ပြည့်စုံတယ်ဆိုလို့ရှိရင်ယဟန်ဟာနတ်ပြည်ကြောက်တာဘယ်ဘဝဘယ်ဘုံဘဝဖြစ်ဖြစ်သူကဖြစ်နိုင်တယ်အဲဒါသီလနဲ့ပြည့်စုံရောလားလည်းဖြစ်နိုင်တယ်ဇန်သမာဘာတွေရနေတဲ့ပုဂ္ဂိုလ်ဆိုတော့ဗြဟ္မပြည်ကိုရောက်နေတယ်သူတို့ကဇန်နေလည်းရနေတာဇန်နေရရတဲ့ဗြဟ္မပြည်မရောက်ဘူး သီလနဲ့လည်းပြည့်စုံနေတာနဲ့တူတာနတ်ပြည်တွေထက်နတ်ပြည်တွေနေရာဒီဘာဖြစ်လို့ရောက်တော့လို့ဒီနတ်ပြည်မှာသူတို့ကရှိကခဏခဏဖြစ်ဘူးနေပါလိမ့်မယ်သူတို့ဒီပါရမှုလေးတွေရှိတယ်ကိုယ်ဟာလေးနဲ့ကိုယ်တွဲတာနေရှိကဖြစ်ဘူးတဲ့နေရာလေးရှိကပျော်ဘူးတဲ့နေရာလေးတွေမှာအနုတရာကကိန်းနေတော့ဒါလေးတွေအပါရရတယ်ဒီဘဝတွေကိုယ်မွေးဖွားတဲ့အရာကလေးတွေပါလေးတွေညာတိတ်သဘောကြတယ် ဘုံမွေးပွားတဲ့ရဆိုလို့ချင်းအဲ့ဒီရဒီနေ့ရတဲ့ပိုကောင်းတယ်လို့သုသေတွေကထင်းနေတာပဲလူသားတော့ဟွန်းသူရကဘယ်လိုနေနေသူကဒီရကပိုကောင်းတယ်လို့ထင်တယ်တခါကတက္ကမကြီးတယောက်အဲရန်ကုန်မြို့ရောက်ဘုန်းကြီးနဲ့တွေ့ဓမ္မကြီးအကြောင်းနေပါတယ်ညာရောက်ရလားဥပုသေသီလာများဆောက်တည်ရလားလို့မေးကြည့်တော့ တိတော်ပါဗျာတဲ့ကိုယ်ရမဟုတ်တော့ဘယ်မှမသွားပါဘူးတဲ့သူကပြောတယ်အဲသူ့ရမဟုတ်လို့သူကသူ့ရတော့မကောင်းဘူးလို့အောင်ပြီးတော့သူ့ရမဟုတ်လို့ဘယ်မှမသွားဘူးတဲ့တို့ရောပါကြီးသူများရာကုန်မျိုးဆိုတာအကောင်းဆုံးလို့အောင်းနေတာတော့မကြီးမှတဲ့ကောင်းတာမရှိဘူး။အများတတိတော့ကိုယ်ရမဟုတ်တော့တဲပြီးတော့စိတ်ကမပြောပါဘူးတဲ့။ဘယ်မှမသွားကျင်တော့ဘူးတဲ့သူကဘယ်မှမသွားဘူးဆိုတာဒီစကားမှကြည့်ရပြောတယ်သူက။တော့သူ့ရတယ်ဘုန်းကြီးကသိပါတယ်သူ့ရကလည်းပဲ ဘာမှသိတာသာရရှိတဲ့ရတယ်မဟုတ်ဘူးဒါပေမဲ့သူ့ရတဲ့သူတော့သူကအမြဲတမ်းသာရနေတာကိုဟောရှုမှာဘုညာတို့ရွာကအနောက်မှာမူးကြီးဆိုတာကြီးမူကဆိုတာကြီးမူကအဲ့ဒီကမူကလက်လုတ်ကနဲ့တူတယ်တခါသူကလူတယောက်ကလူတယောက်ကတည်းကထီပေါက်တယ်သူကသိမ့်နေတော့မဟုတ်သိမ့်သိမ့်တော့မဟုတ်ပါဘူးသူတောင်းတဲ့ကနဲ့တူပါရဲ့သူက ဘယ်နှသောလောက်လည်းမသိဘူးဒီဘောက်တော့တော့မှနေလို့ကမဖြစ်မဖြစ်တော့သူရှိဖို့မြို့မှာလာနေရတယ်ဆိုတော့ဘုန်းကြီးတော့မသိပါဘူးသခင်ပြောတာကြားအဲ့ဒီမှာမိမဖြစ်တဲ့သူကနေ့စဉ်နေ့စဉ်ငိုးနေတယ်ဆိုတယ်ဘာလို့လဲဆိုသူ့ရက်ကိုတတိရတယ်မဟုတ်ဘူးသူ့ရက်ကလေးသူ့လွန်းတယ်သူ့နေရာလေးသူ့လွန်းတယ်အဲသူ့ရက်ကိုမသွားရလို့သူ့ရက်ပဲတရားလို့ကနေ့စဉ်နေ့စဉ်ငိုးနေတယ်ဆိုလို့သူ့ကိုယ့်ရက်ကလေးတဲ့ကိုစားတော့သားရတယ်ပြောရတယ်ရှိတယ် အဲ့တော့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုရှိပေမဲ့လို့ကိုယ်သဘောကျတဲ့ဆွဲလန်းတဲ့နေရာတွေကဖြစ်တတ်တယ်ဖြစ်တတ်တယ်အဲဗိမိသာရမင်းကြီးသောတာပန်လည်းသောတာပန်ပဲမြတ်စွာဘုရားဤအဲဒီစီလေးပါးတကားလည်းဆိုရမှာပေါ့ဘုရားပွင့်တော်မူတာအမနာကိုထထမ်းကြတဲ့ပုဂ္ဂိုလ်ကြီးတဲ့ဒီတဲ့ခါကလာသရုမယေနာထဲမှာသူသရုမယေနာမင်းကြီးတွေအောက်က နာဘလူးလို့ခေါ်မှာပေါ့လေအဲ့ဒီအမျိုးထဲမှာဖြစ်တယ်ဇနဝတဘာတဲ့ကွာဇနဝတဘာဆိုတဲ့နာနာဖြစ်တကယ်ဆိုတော့သူကုသိုလ်ကောင်းမှုတွေနဲ့နာမင်းကြီးတယောက်ဖြစ်เสียပါဘောအထက်နာပြည်တွေလည်းဖြစ်เสียပါမဟုတ်ဘူးတဲ့ဒီမှာ तू ကရှိရတယ်အဲ့ဒီမှာ तू ကတော်တော်ဖြစ်ဘူးဆိုတာကို तू ကဒီညာလေးက तू ကတွေ့တာလေးရှိနေတယ်ဘာလို့စဉ်လေးဖြစ်ဘာလို့စဉ်ကအရေးကြီးတယ်အဲဒါကြောင့်ခုနကသာနာဘာနာသာဖြစ်တဲ့ ညာတွေကလည်းသူတို့ဒီမှာနေဘူးဖြစ်ဖူးတာတွေကြောင့်သူတို့တာယောစဉ်လေးအတွေ့အတာလေးကြောင့်သူတို့ဒီဝင်ဖြစ်နေတာနေမှာမော့သွားအဲဒီတော့မိနာသားတွေကစဉ်းစားဟိနေရာမပြောဘူးကတို့ကအခုနေကအခုနေဆိုလို့ရှိရင်ပြင်ဒါဝိနာနာတေရဲ့အလုတ်ကျွေးတွေပဲအကျေးကျွန်တွေလိုဖြစ်နေတာပဲသူတစ်ပါးတွေကိုအဲခါခါရရပြုစုနေရတဲ့နာမျိုးတွေပဲပြီးတော့ သူတစ်ပါးရဲ့အစီကကျွန်းနေဖြစ်နေရလို့တော့နေရာမကြဘူးအဲဆိုပြီးတော့ရှင်းကရှင်းဘဝကတရားလေးပြန်နှလုံးသွင်းနှလုံးသွင်းတော့သူကချက်ချင်းပဲသူကဇံကြတယ်ဇံကြသူရှင်းကရဝိသဇာလေးပြန်ရတော့လွတ်လွတ်နေမှာပေါ့သူကရဝိသတရားလေးဟိုရှင်းကကိုကြက်ထားတဲ့စာပိုက်ကလေးကြာစဉ်းစားလိုက်လို့ရှိရင်ပြန်ပေါ်လာတာလို့ဘောသူကဇံတရားလေးကပြန်ပေါ်လာဇံရလာပြီးတော့ ဇာခြေခံပြီးတော့ဝိပဿနာကျူလိုက်တော့ချက်ချင်းပဲသူကသောတာပတိမဲ့ပူသရာမိမဲ့ဝနာမိမဲ့ပူအနာဂါတိအောင်သူကဖြစ်သွားတာကိုအနာဂါဖြစ်သွားတော့အနာဂါဆိုတာကကာမရာဂကမရှိဘူးကာမရာဂမရှိရင်နတ်ပြည်ကနေလို့မရှိဘူးထက်နာပြည်တွေကသူတို့မှရင်လာထဲတော့ပြင်ဒီမြေရီနာတွေထဲမှာယုတ်စိုးတွေပါတယ်တဲ့တော့အနာဂါနေပါတယ်လည်းရှိသေးတယ်လို့ကျန်ကနေအဆိုးပါတယ်အထက်နာပြည်တွေမှာတော့အနာဂါနေကမနေနိုင်ဘူးတဲ့သူကကာမဂုဏ်အာယုန်တွေနဲ့က

ဒီအနာဂါမိမဲ့ကုသိုလ်အနာဂါမိမဲ့ကုသိုလ်ကနေပြီးတော့လွှမ်းမိုးသွားတော့ကိုအဲဒီကာမဝဆရခန္ဓာတွေကမတိရနိုင်တော့အဲဒီမှာကာမဝဆရခန္ဓာအစဉ်ပြတ်ပြီးတော့ဗြဟ္မခန္ဓာဖြစ်သွားတာကိုဗြဟ္မဖြစ်သွားတဲ့ချင်းဗြဟ္မပရောဟိတာဗြဟ္မဖြစ်သွားတယ်တဲ့နာသားနှစ်ခုကဘောဗကာကဘောမန်လို့ပြီးကရှိသေးမကြသေးဘူးခဏချင်းပဲဟိုမှာနတ်တရားတခါတည်းသမျိုးချက်ချင်းတခါတည်းနာယုတ်တွေ ပျောက်ွယ်ပြီးတော့ဇမာယုတ်ဖြစ်ပြီးတော့ဝင်းဝင်းပြောင်ပြောင်ကြီးပေါ်လေတခါတည်းနမတန်းကိုတကောဣရိပါနဲ့ပြည့်စုံပြီးတော့ဇမာကြီးတွေဖြစ်ပြီးတော့ကောင်းငင်တက်သွားတာကိုမြင်ရတာကိုတရားမင်းကသိအံဝေါ်တာဟာထူးဆိုင်တယ်နော်ခေါင်းကကန္နဘာနတ်တွေဘာဖြစ်သွားဒီတော့ဇမာကြီးတွေဖြစ်သွားဇမာဆိုတာကနတ်ပြည်တွေမှာဇမာဆိုတာကသူနတ်တွေကကိုယ်ဝယ်နေရတာဘုရားလိုပဲအောင်းမိပြီသာသနာ့ဘာမှာဆိုရင်သူတို့ကိုဘုရားအနေနဲ့ပဲကိုယ်ဝယ်နေရတာနတ်တွေက

အဲနတ်ပြည်လောကရောက်တဲ့ခါကာလကြာရင်လူပြည်လောကကကျင့်သုံးထားတဲ့တရားလေးတွေအနံ့ဖို့တံပါလေအဲမိမိတို့ကျင့်သုံးထားတဲ့တရားလေးကဒီကနေပြီးစင်တာမပြည့်စုံလို့လိုးနေတယ်လို့ရှိရင်ဟိုကြတော့တတိယရလာတဲ့အချိန်မှသူကချက်ချင်းပဲတရားသူတရားမြတ်တွေဆိုရတာတပ္ပတတ္ထဒုက္ခိနောဓမ္မဗရာပလဝန္တိ တတထိုနတ်ပြည်၌ဒုက္ခိနောချမ်းသာနှင့်ပြည့်စုံသောတတထိုနတ်ဖြစ်သောပုဂ္ဂိုလ်အားဓမ္မပရာတရားစုတို့သည်ဓမ္မပရာရှိဘွားကလေ့လာခဲ့သောတရားစုတို့သည်ပလုံးဒီပေါ်၍သာကုန်၏လူဘွားကနေပြီးလေ့ကျက်ခဲ့တဲ့တရားတွေကျင့်သုံးခဲ့တဲ့တရားတွေဟာနတ်ပြည်လောကရောက်တဲ့ခါကာလမှာ လွယ်ကူကူနဲ့ပေါ်လာတယ်သတိပေးမဲ့ပုဂ္ဂိုလ်ကသတိပေးလို့ရှိရင်လည်းပေါ်လာတယ်ကိုယ့်ဟာကိုယ်လည်းပဲပေါ်လာတယ်ဟိုတရားဟောတရားတွေပါလေလည်းသူတို့ဟောတာရှိသေးတယ်နတ်ပြည်မှာလည်းနတ်ပြည်ကလည်းဓမ္မအဓိကတွေရှိပါတယ်တခါတခါလည်းပြမလာပြီးဟောတာလည်းရှိအဲဒီလိုတရားတွေနားတဲ့အခါချင်းချင်းသတိပေးတဲ့အခါအခုဘောဂနာသာသတိပေးတာမျိုးပေါ်တယ်အဲဒီလိုသတိပေးတဲ့အခါအဲဒီလိုခါရှိဘုရားကကိုလေးလာတဲ့တရားလေးတွေပြန်နှလုံးသွင်းလိုက်လို့ရှိရင်ဖြင့်လောလောကူနဲ့ပေါ်လာတယ် ဘာဖြစ်လို့တုံးဆိုတော့ဒုက္ခိနောချမ်းသာနဲ့ပြည့်စုံလို့တဲ့သူချမ်းသာနဲ့ပြည့်စုံလို့အဲရုပ်တွေကအမှန်တန်ကောင်းတဲ့ရုပ်တွေဟာကိုအင်းမှာနှလုံးသွင်းလိုက်လို့ရှိရင်တရားတွေကကလည်းလောလောကူနဲ့ပေါ်လာတကယ်ရင်တရားတွေကြီးကြီးအားထုတ်နေရတာမဟုတ်တရားတွေပေါ်လာဒန္တောသောဘေကွေသတုပ္ပါရောဒါခောသောခိဗ္ဗမေဝဝိသေသပါရိဟောတိဘေကွေရန်တို့ သတုပ်ပါတော်ရှင်းဘွားကအထုတ်ခဲ့သောတရားကိုသတိရခြင်းမိဒါတော့နှေးတော်နှေးရတဲ့ဤသာကောအမှားခြင်းသောကတော့တော်သတိရတော်နာတိခိဗ္ဗမေဝလင်းမြန်သောသာလည်းဝိသေသဘာဂီတရားသူကိုရှိပြီးဟောတိဖြစ်၏အဲနာပြေရောက်လို့မိမိရှိကကျင့်သုံးခဲ့တဲ့တရားလေးပြန်ပြီးသတိရတာကနောက်ကြရင်နောက်ကြအောင်မယ်တဲ့သတိရလို့ရှိရင်တော့ တရားတို့တိုးတက်သွားဖို့ရကတော့မနှင်းဘူးတဲ့မြန်တယ်တဲ့သူကလည်းပြောတယ်သတိရလိုက်တာနဲ့တခါတည်းတရားတို့ကတော့တက်တော့တာပဲတဲ့မနှင်းဘူးတဲ့အဲသတိမရဘဲနဲ့နေတာကတော့ရှိရင်ရှိမယ်လေခုနကနာသားတွေကြည့်ပါလားသူပဲချိန်ကနေပြီးနာသားဖြစ်နေမှမသိဘူးခန္ဓာဘာနာဒီမှာအဲလူပြေကရက်နဲ့ဗနည်းရက်လောက်ကြားနေလဲသူနိုင်ရက်တော့မရှိသေးဘူးလူပြေရက်နဲ့တော့ရက်ကြာကျင်နဲ့ကြားနေအောင်တော်တော်စောစောကရောက်လာဖြစ်ကျင်လည်းဖြစ်မယ်တော့ ဒါတော့သိုးသားရောက်တာဖြစ်ရမှာပဲနေချင်းညာချင်းတော့ဟုတ်မှာမဟုတ်ဘူးနေချင်းညာချင်းနတ်ပြည်လေးရောက်ရတာဒါရီနာလေးတက်ပြီးတော့အဲအသုံးတော်ခံကပြရတယ်ဆိုဒီလိုတော့မဟုတ်ဘူးသူနတ်ပြည်မှာပဲသူနကာဘူးပြဘူးရတယ်တော်တော်လေ့ကျင့်အောင်မှာပါသူကလေ့ကျင့်အောင်မယ်သင်သင်သားနေပါလေပြေးအောင်မယ်နတ်ပြည်မှာအဲတော့လူရဲတွေပါလေတော်တော်ကြာပါရောက်မယ်သတိမရပဲနေနေတာဩခောပကနာတာကသတိပေးလိုက်လို့သတိရရတာနဲ့တခါခဏလေးအတွင်းဘာမှမကြောက်ဘူး ဒါ9မိနစ်လောက်ရှိချင်မှရှိမယ်လို့အဲ့ဒီအတွက်မှတခါလည်းပြန်လုံးသွင်းတော့သူရှိဘောကဇာနေပြန်ရအဲ့ဒီဇာရှိတော့ကဇာတော့ရတာပဲမပူရင်မရခဲ့ဘူးအဲ့ဒီဇာလေးရလာတာနဲ့တည်းဝိပဿနာရှုလိုက်တော့ဇာရှိကံဝိပဿနာရှုတော့ချက်ချင်းပဲတခါလည်းအနာမိမဖို့ရောက်သွားတာလူပြေတုန်းကလည်းပဲဒီကိုတော်တွေဟာလကားကနေမဲ့ကိုတော်တွေမဟုတ်ဇာရနေတယ်ဆိုတော့သူတရားအားထုတ်နေမှာပါပဲအဲ့ဒီတော့ကမဲ့ဖို့မရခဲ့ဘူးဘာမဲ့ဖို့မှမရောက်သေးဘူးသူကအခု နာပြေရောက်လို့ဟိုကမှန်မဲပြီးတော့နေပွဲပွဲကနေတဲ့အတွင်းပဲဟိုမှာနတ်ပွဲနတ်ပွဲနတ်ပွဲသူကြီးကျင်းပနေတဲ့အတွင်းအဲ့ဒီမှာတခါလဲနတ်သားကမှန်မဲနေတာနဲ့စဉ်းစားလိုက်တော့သူအခြေအနေတွေသိရတော့ပြန်ပြီးတရားနှလုံးသွင်းလိုက်တဲ့ကဇာန်ရဇာန်ရအနေပြီးပဿနာကျူလိုက်တော့ချက်ချင်းသောတာပတိမေဖို့သရမေဖို့နာမေဖို့ဆိုတာခဏလေးရောက်သွားတာကမ္မထာကြောင့်နေပါတယ်ပဲဝင်ရတယ်နော်သူကလောလောကူကူလေးရောက်လို့သာနာပြေမှာဒါကြောင့် ရှင်းဘွားကအားထုတ်ခဲ့တဲ့တရားကိုသတိရတာက နောက်ကြရင်ကြအောင်မယ်တဲ့ဒါတော့နှီးတော့နှီးရသေး၏အထာကွာမဆင်းရပြင်တော်ကတော့တို့ရှင်းဘွားကအားထုတ်ခဲ့သောတရားကိုသတိရတော်နာသားသည်နာသမီးသည်ဟေပါမေဝလင်းမြန်စွာသာလည်းဝိသေသပါကြီးထုသောအဖို့ရှိပြီးဟောတိဖြစ်၏တရားသူရဖို့ရကတော့ညာနဲ့ဘာကိုရရှိပါလဲအဲဒါခုတရားထုတ်တဲ့ပုဂ္ဂိုလ်တွေညာလူပြေလောကအကူလိုအပ်တဲ့တရားတွေမရလဲစိတ်တော့မပြည့်ကြတဲ့လို့သာ အဲနောက်ဘဝနာကြည့်ပြေချာရောက်မှာအဲကိုယ်ကသီလလည်းသင်ကျင်နေတယ်တရားလည်းအားထုတ်ထားတယ်မနကောင်းနေတာပဲနာကြည့်ပြေချာရောက်မှာနာကြည့်ရောက်တဲ့အခါကာလကြကိုယ်ရရတဲ့တရားလေးသတိရလိုက်လို့ကြာနှလုံးသွင်းလိုက်လို့ရှိရင်တရားသူတွေကပြေချာရောက်တော့မှာဘာမှသိတဲ့ကြာမအားငယ်ကြာမရှိပါဘူးဆိုတာအဲ့တော့တရားမင်းကဒါဘယ်လိုဖြစ်တာတော့လို့မေးတော့ဘောဂကနာသာအကျိုးကြောင့်ပြန်ပြောတာပေါ့သူကအဲသူဟာလည်းပဲကြီးက လူပြေတုန်းကခောပိကာဆိုတဲ့အမျိုးသမီးဖြစ်ခဲ့တယ်တာဂဝမင်းကြီးဖြစ်ခဲ့တယ်အဲဒီတုန်းကသူကိုယ်ွယ်ပြီးတော့လာခဲ့တဲ့ရဟန်းသုံးပါးဒါနဘာနာမျိုးတွေလာဖြစ်နေတယ်ဒါကြောင့်မို့သူအားမရလို့သူတို့ကိုမမဲတယ်မမဲတော့နတ်သားမြောက်ကသူတရိယာပြီးတော့တရားနှလုံးသွင်းတော့ချက်ချင်းပဲသူတရားသူတွေရပြီးတော့အနာဂါဖြစ်ပြီးတော့ဒီမှာဖြစ်သွားကြတာချက်ချင်းဖြစ်သွားတာဆိုတော့ဉာဏ်နဲ့အဲ့ဒါလေးကသိတဲ့ဘောကြတယ်တင်းမြဲကြတာပဲခဲဟန်ကြတယ်

မာရိတရှင်ဖျားဒေသတို့သုံးယောက်သောကန္နာဘာနတ်တို့တွင်ရေတုဝေခြင်းမြောက်သောနတ်တို့သည်ရှင်းရှင်ဘုရားဤဓမ္မံတရားကိုရှင်းရှင်ဘုရားဤယန္တမကျင့်တရားကိုဣဒာဤနတ်ပြည်လောက၌အညာယသိကြကုန်၏ဝိသေသံတရားတို့ကိုဣဇကံသူရကြပါသည်ရှင်ဘုရားဣဇကံသူရသွားကြပါသည်ရှင်ဘုရား ဒေဒုဝေထိုနှုတ်သောနာတော်သည်ဝိသေသကိုတရားတို့ကိုရကြကုန်သည်ဖြစ်၍ဓမ္မဘောဟိတံကာယံဓမ္မဘောဟိတာနိုင်ကိုကိုဣဇဂံသူရသွားကြပါသည်ရှင်ဘုရားတပ္ပဓမ္မသာထိုရှင်ဘုရားဟောသောတရားတော်ကိုပတ္တိယရခြင်းရောက်ခြင်းငါမယံကျွန်တော်တို့သည်ဣဒာယသောအာဂတာ

နာပွဲသဘင်ကြီးကျင်းပနေတုန်းကလေးမှာပဲသူတို့တရားသူရသွားကြတယ်ဗျာတဲ့တရားသူရသွားအနာဂါမိမဲ့ကိုအနာဂါဖြစ်သွားကြအနာဂါဖြစ်ပြီးတော့သူတို့ဟာတခါတဲ့ဗရမပရောဟိတဆိုတဲ့မြမာတွေတခါလဲဖြစ်သွားကြတယ်ဟိုနတ်ခန္ဓာကိုကအနာဂါမိမဲ့ကိုတရားတရားဌာနမဟုတ်တော့ဘူး ဆက်လက်ပြီးတော့မပြတ်နိုင်တော့ဘူးမတည်တနိုင်တော့အဲ့ဒါကရာဆဲသွားတော့ဘူးဇမခန္ဓာချက်ချင်းပြောင်းသွားတာပဲလို့နောက်ဆိုတော့နတ်ခန္ဓာသိသွားတယ်ဆိုအလောင်းတွေပါတယ်ကျန်တယ်မဟုတ်ပဲကောမိရောက်လို့တခါတည်းဟိုနတ်ခန္ဓာအဟောင်းကပျောက်ပြီးတော့ဇမခန္ဓာအသိကဒီနေရာတည်းဖြစ်သွားတာကိုနိုင်ကိုယုံကိုယ်ကတောက်ပါသွားနဲ့နတ်တွေနတ်တွေအနေအားဖြင့်ဆိုရင်သူတို့ကိုယ်ဝယ်ပြီးတော့နေတဲ့သူတို့ဘုရားဖြစ်နေတာပဲရှိကအဲ့ဒီဥစ္စာအမှန်တရားတန်းကြတဲ့မြမာကြီးဖြစ်ပြီးတဲ့ခါတည်းကောင်းငင်မှာတက်သွားတာ

ဒီဒီကနိခါကလာဆေးကုတဲ့နည်းကတရားနာတာပဲတရားနာတာချင်းဆေးပဲတယ်လို့လူပြေလောကတော့မကြမ်းမှာယောဂဝေဒနာသက်တာနေဖြစ်လို့ရှိရင်ကြမ်းမအောင်လို့ဆေးမျိုးတွေနဲ့ကုရတယ်ဘုံတော်ရင်လည်းပဲပြန်ပြီးတော့ကြမ်းမှာသွားတာပဲသေလိမ့်မယ်သေလိမ့်မယ်ထင်အားနေပြီးမသေးသေးပဲနဲ့လည်းပြန်ပြီးတော့အသက်ရှင်ရှင်ရှည်သွားကြတာပဲနတ်ပြေလောကတော့အဲ့ဒီလိုနတ်ကဆေးကုလို့ဖြစ်တာမဟုတ်ဘူးဟိုမှာအဲဆေးကုလို့မဖြစ်ဘူးလို့ ကိုယ်ကနမိတ်တွေထင်ပြီးတော့ခုနှစ်ရက်အတွင်းသေတော့မယ်ဆိုရင်သေတော့တာပဲဘယ်ကနတ်ဆရာတွေဘယ်ကဆရာဝန်တွေနဲ့မှသိဘူးလို့မရဘူးသူတို့ကတော့သေတော့တာအဲဒါသူတို့မှပြုပြင်ပြောင်းလဲနိုင်တာကဘာလို့ဆိုတရားနာတရားနာတော့တရားနှလုံးသွင်းလိုက်လို့ရှိရင်အဲဒီတရားနှလုံးသွင်းတဲ့သူတွေသွားလို့ရှိရင်ပြန်ပြီးတော့ဒီဘဝပြန်ရတယ်ဒီနတ်ခန္ဓာကိုယ်မျိုးပဲပြန်ပြီးတော့ဖြစ်အဲအပြစ်ဖြစ်တယ်ဆိုပေမဲ့လို့အရင်ကအခြေအနေတိုင်းမှာဘာမှလည်းထူတာတော့မဟုတ်ဘူးသူကခန္ဓာကိုယ်ကတော့ ဒိဋ္ဌိကတော့ပြောင်းလဲသွားဒါပေမဲ့လို့ဒီတိုင်းဒီတိုင်းရှင်းတော့ဒါပြန်ပြီးကြမ်းမာလာတဲ့သဘောဖြစ်တာပေါ့ဒါကြောင့်မို့သူကအဲဒီဇမဘရောဟိတာဇမဖြစ်ပြီးတော့သွားတဲ့နာသားနှစ်ဦးကဲ့သို့အဲဒီနာသားတွေရသွားတဲ့တရားမျိုးလေးရခြင်းလို့တပည့်တော်မြတ်စွာဘုရားတန်လာပါတယ်ဗျာလို့ပြောကြောက်တာကိုတဲကောင်းတယ်ဆိုတော့ကြားမရဘူးလျှောက်ဖို့ပြုံတဲကောင်းတယ်နေရာကြိုက်တယ်ဆိုတော့အရှင်ပြေးရသာသရမသာထို့ ကာဏဘာနာသနဟုတို့ရသွားသောတရားကိုပတ္တိယရခြင်းရောက်ခြင်းဟာမယံကျွန်ုပ်တို့သည်ဣဒာဤမြတ်စွာဘုရားဤထံသို့အာဂတာလာခဲ့ကုန်သည်အမှားဖြစ်ကြပါသည်ရှင်ဘုရားမြတ်စွာဘုရားတာဒီကိစ္စနဲ့လာတာဗျာဘဂဝတာမြတ်စွာဘုရားတက္ကတာဝါကသာအခွင့်ပြုအပ်ကုန်သည်ရှိတော့ပြုအပ်သောအခွင့်ကိုရကုန်သည်ရှိတော့ မယံကျွန်ုပ်တို့သည်ဘဂဝနာမြတ်စွာဘုရားဝေပညာပြဒနာကိုပုတ်သိမှုမင်းများလိုပါကုန်၏ရှင်ဘုရားမြတ်စွာဘုရားတည်းတော့ခွင့်ပြုလို့ရှိရင်မေးရစေဘုရားတဲ့ပြဒနာ မေးခြင်းပါတယ်လို့ပြောတာအသင်တန်းမြင့်တဲ့ပုဂ္ဂိုလ်တွေအထက်တန်းကျတဲ့ပုဂ္ဂိုလ်တွေကမေခွန်းပြဒနာမေးကြလို့ရှိရင်ဒီလိုပဲမေးဖို့ရရှိဥစွာခွင့်တောင်းနေတယ် တဲတော်ကြီးဝင်ပြီးမမေးသေးဘူးလို့ဆိုတာမေးရသေးတရားမေးကြပါလေတရားလို့လာတာပေါ့မေးပါဆိုတော့မှမေးအဲဒီလိုအစဉ်သားသိမရှိတဲ့ပုံကိုယ်ရတဲ့တို့ပါပဲဘာပါလဲညာပါလဲဂျုံနဲ့ဝင်ပြီးတော့မေးအဲဒီဥစ္စာကနီးမကြဘူးပေါ့လေကောအစဉ်သားမြင်လို့ရှိရင်နတ်တွေလည်းဒီလိုပဲနတ်တွေအစဉ်သားမြင်တဲ့နတ်တွေကသူမိခွင့်တောင်းပြီးမှမေးတယ်လူတွေလည်းဒီလိုပါပဲအဲအစဉ်သားမြင်တဲ့ပုံကိုယ်တွေကအချိုးကျတဲ့ပုံကိုယ်တွေမေးကြလို့ရှိရင်မေးဖို့အခွင့်တောင်းပြီးမှမေးတယ် အဲ့ဒါခုအကြမ်းမင်းကမြတ်စွာဘုရားခွင့်တောင်းဝင်တော်တဲ့ကမြတ်စွာဘုရားကဆင်ញင်တော်မူတယ်ဆင်ញင်ဆိုသောသောကလည်းဆင်ញင်မိတာပါပဲဒီအကြမ်းမင်းဟာတော့ရှင်နေသောသောကာလကနေပြီးတော့ကုသိုလ်ကောင်းမှုတွေနဲ့သူစင်ကြဲနေတဲ့ပုဂ္ဂိုလ်ပဲတဲ့ပြီးတော့ဘာပဲမင်းမေသူမေးတဲ့ဥစ္စာအချင်းဖြေလိုက်ရင်သူနားလည်မဲ့ပုဂ္ဂိုလ်ပဲတဲ့မြတ်စွာဘုရားမြင်လာနဲ့ခွင့်ပြုပါတယ်ဘုဆဝါသွားမပညာ ယံကိစီမနစိတ်စတိသဗ္ဗတတိဝအထသဟာအန္တံကရောမိတေဝါသောဝကြာမင်းယံကိစီအမှန်ပြည့်သုံးတခုကိုမနတိမနသာစိတ်ရင်ဣစ္စတိမေးခြင်းဟာလို့ရှိသာသဗံထိုလုံးစုံကိုပု္ပ္ပမေးပါလောသဗ္ဗတသေဝထိုထိုအမေပြဒနာဤတရင်အန္တအပြည့်ဆုံးကိုအဟံငါသည်တေသယကရောမိပြုပါမည်

အထဇာပါဏထိုသို့ကောင်းသောလူရှိပါလျက်တေထိုနတ်လူအစရှိသောတတ္တဝါတို့သည်ဂိမ့်တန်ရောဇနာဘယ်တန်ရောစဉ်ဘယ်နှောင်ရိုးရှိကုန်သည်ဖြစ်၍သဒံသဝေရာယံရှိကုန်လျက်သရဏဘေးရန်ရှိကုန်လျက်သဗ္ဗပါဒယံရှိကုန်လျက်သဝေရီနောသူတော်ဘာယံသူလည်းဖြစ်ကုန်လျက် ဝေရန်တည်နေကြပါကုန်သနည်းရှင်ဖျားလို့သာမေးတာပေါ့အဲနတ်တွေရောလူတွေရောအသူရာတွေရောနဂါတွေရောကန္နာဘနတ်တွေရောဒီတင်နဲ့ရှိရှိတဲ့ညပူပူရောအတ္တဝါတွေရောအကုန်လုံးအလိုဆန္ဒကတော့ကောင်းကြပါတယ်ဘေးရန်အတွက်ကင်းကျင်ကြတယ်ဘေးရန်မသိကျင်ကြဘူးဆင်းရဲမရှိကျင်ကြဘူးသူများရဲ့ရံသူလည်းမလုပ်ကျင်ကြဘူး ငြိမ်းငြိမ်းချမ်းချမ်းအေးအေးချမ်းချမ်းနဲ့နေကြကြပါတယ်တို့နေကြမှာတော့လည်းပဲဒီသတ္တဝါတွေကနေကြတဲ့အတိုင်းမဖြစ်ဘူးတဲ့ဘေးရန်အန္တရာယ်တွေနဲ့တွေ့ပြီးတော့နေရတယ်ဆင်းရဲဒုက္ခတွေနဲ့တွေ့ပြီးတော့နေရတယ်သာဘယ်နှောင်ကြိုးလေးကြောင့်တော့မေးတာကိုသတ္တဝါတွေအကုန်လုံးလိုက်ပြီးတော့မေးကြည့်ဘုလူကလည်းပဲရမဖြစ်ခြင်းမှုဘေးမဖြစ်ခြင်းမှုဆင်းရဲမဖြစ်ခြင်းမှုသူများလည်းနောက်ချင်းဖြစ်ခြင်းမှုကိုယ်ပဲအေးချမ်းချမ်းနေခြင်းနဲ့ဟိုကလည်းပဲအေးချမ်းချမ်းနေဒီကလည်းအေးချမ်းနေခြင်းနဲ့အကုန်လုံး အေးချမ်းသာနဲ့ချမ်းသာသာနဲ့နေခြင်းတဲ့ပုံကိုယ်တွေကြီးတယ်ပဲတဲ့ကုသိုလ်ကောင်းမှုတွေပြုလို့ရှိရင်လည်းအခုဘာသာရေးလိုက်ပေါ့လေကောင်းသောသူတွေတောင်းကြတာပဲတဲ့ချမ်းသာသာနေလိုရပါလိမ့်ချမ်းသာသာနေလိုရပါလိမ့်ဟုတ်လားချမ်းသာခြင်းနဲ့ဆိုတဲ့ကသူများရံရံပြုရပါလို့မဟုတ်ဘူးသူကချမ်းသာခြင်းသူများရံပြုရင်ပဲချမ်းသာလိမ့်မှာတော့ချမ်းသာခြင်းပါလေဆိုတဲ့ကွာသူကရံမပြုခြင်းဆိုတဲ့အဓိပ္ပာယ်လူလူပါနေတယ်ဘယ်သူမှ မနှိမ့်ဆက်ခြင်းဘူးမစော်ကားခြင်းဘူးမလွှမ်းမိုးခြင်းဘူးမဖြစ်စည်းခြင်းဘူးဒီလိုအဓိပ္ပာယ်တွေပါနေတယ်။အေးကိုကတော့ချမ်းသာခြင်းသူများလည်းနှိမ့်ဆက်နေပဲချမ်းသာလိမ့်မှာဒါမဟုတ်တဲ့နည်းပဲ။အဲ့တော့ချမ်းသာခြင်းပါလေဆိုရင်ဘယ်ဘာသာရေးဖြစ်ဖြစ်ပေါ်တယ်ဘာသာသူဘာသာတွေနဲ့သူနတ်ကိုယ်ွယ်တဲ့ပုဂ္ဂလနာတွေကိုယ်ွယ်ချမ်းသာခြင်းလားပဲ။ကောင်းရဘုရားသခင်ဆိုပြီးကိုယ်သူလည်းနတ်တစ်မျိုးပါပဲအဲ့ဒါကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေကလည်းပဲသူချမ်းသာခြင်းလား။ဟွန်း ရားစီတရားမှာကိုယ်ွယ်တဲ့ပုဂ္ဂိုလ်လည်းသူလည်းပဲချမ်းသာခြင်းလားဒီလိုကဘာသာမရှိဘူးသေရင်ဖြင့်ဘာမှမရှိတော့ဘူးဆိုပြီးတော့ဒီလိုရုပ်ဝါဒတွေလည်းရှိလူလည်းပဲချမ်းသာခြင်းလားအကုန်လုံးချမ်းသာခြင်းရတာကြီးတယ်ဒါပေမဲ့လို့အဲဒီတော့ချမ်းသာခြင်းနဲ့လူဆန္ဒကောင်းလေးရှိပါရင်လည်းဒီသတ္တဝါတွေဟာမိမိတို့အလိုအတိုင်းဖားကြောင်မဖြစ်တော့ဘယ်နှောင်ညိုးလေးရှိလို့တော့အကြမ်းမင်းကမေးတယ်အကြမ်းမင်းကအခုခေတ်မှာဟုတ်တယ် ဝါရဖြန့်နဲ့နှောင်ကျိုးမဲ့ကဘာဆိုတာမျိုးလို့လုပ်ချင်ပုံရတယ်တော့နှောင်ကျိုးမဲ့လုပ်ချင်ပုံရတယ်ဒီနှောင်ကျိုးလေးသူဖြုတ်ချင်လာတာဘူးဒီနှောင်ကျိုးလေးရှိနေလို့သူဒီဒုက္ခရောက်တယ်ဒါတော့ဒီနှောင်ကျိုးလေးဖြုတ်ဘူးအခုလူတွေကသိမကြသေးဘူးနှောင်ကျိုးမဲ့ဆိုတာသိမကြသေးဘူးသူတို့သားတွေကကြားကကြားပြီးတော့ဘုရားလက်ထက်ကတည်းကသူနှောင်ကျိုးမဲ့ကဘာကြည့်ပဲမလို့လုပ်တာသူကနှကောင်းတဲ့ဥစ္စာပဲအဲတော့

သဝေရာသရဏသသဗ္ဗတဝေရံတိသဝေရိနောဒေဝနာမိဏနာတို့ရှင်နေသောတရားမြင့်ဒေဝနာတို့သည်၎င်းမနုဿလူတို့သည်၎င်းအသူရာသူရာနာတို့သည်၎င်းနာဂနာဂတို့သည်၎င်းနာဘာကနာဘာနာတို့သည်၎င်းအင်းကြီးဆိုကြပြီးမှတပါးကုန်သောရေစပုဒ္ဒကအခြင်းများသောတတ္တဝါပေါင်းတို့သည်၎င်း

ဝေရဲမှုနေလိုကုန်၏ဣတိဤသို့သောလူလာတောင်းတာခြင်းသည်ဟောတိဖြစ်ပေ၏အထသာပါဏသုသဖြစ်ပါလျက်တေတောနလူစားရသောတတ္တဝါပေါင်းတို့သည်ပဝေရာယံရှိကုန်သည်ဖြစ်၍ပရန္တာဘေးရန်သိကုန်သည်ဖြစ်၍သတဘာတာယံသူရှိကုန်သည်ဖြစ်၍သဝေရီနောမိမိကလည်းသူတော်ဘာယံသူဖြစ်ကုန်သည်ဖြစ်၍ဝေရန်ဒီနေကြသည်မှာ ဣဒ္ဓမစ္စယတန်ရောဇနာဣဒ္ဓမစ္စယဟူသောတန်ရောဇဉ်နှောင်ကျိုးရှိကုန်သောကြောင့်ပေသည်ဣဒ္ဓမစ္စယတန်ရောဇနာဣဒ္ဓမစ္စယတန်ရောဇဉ်နှောင်ကျိုးရှိကုန်သောကြောင့်တေထောနလူဇမတ္တဝတေထောနလူတ္တဝအပေါင်းတို့သည်တေထောနလူဆိုင်သောတ္တဝအပေါင်းတို့သည်သဝေရာယရှိကုန်သည်ဖြစ်၍သာရဏဗေဒံသင်္ကုန်သည်သတ္တပါရယံရှိကုန်ရှိကုန်သည်ဖြစ်၍သဝေရိနော သဝေရိနောသူတစ်ပါးရန်သူဖြစ်ကုန်လည်းရဝေရန္တိနေကြအကုန်ပေသည်တဲ့မြတ်စွာဘုရားအစီကြပါတယ်အဲတော့ဒီနှောင်ရိုးကတရားမဟုတ်ဘူးတဲ့အိတ်တမစ္စရိယာလေးပဲအိတ်သာသူတို့ဘာချမ်းသာလဲကောင်းစားတာတွေမနာလို့တဲ့သဘောမစ္စရိယမိမိကောင်းစားချမ်းသာတယ်လို့သူများမဖြစ်စေခြင်းတဲ့သဘောဒါလေးပါပဲတဲ့ဒီနှောင်ရိုးလေးကြောင့်လို့ဆိုလို့တဲ့အဲဒါဒီဆောင်မဟုတ်ဘူးလေပြခုမှတရားရောက်လာ ကာမဘုံသာကာမဘုံသာနတ်လူများတော်နတ်လူများတော်ကောင်းစားပြေဝကောင်းစားပြေဝဘေးရန်ပလျက်ဘေးရန်ပလျက်အင်းမြချမ်းသာအင်းမြချမ်းသာနေလိုပါလေနေလိုပါလေဣဒ္ဓာမစ္စေဣဒ္ဓာမစ္စေသူရှုပ်ွေ၍ လွတ်ဝေ၍သင်ကြီးမကြသင်ကြီးမကြသင်ရရသည်သင်ရရသည်ကာမဘုံသာကာမဘုံသာနတ်လူများတို့နတ်လူများတို့ကောင်းစားပြေဝါကောင်းစားပြေဝါဘေးရန်ပလျက်ဘေးရန်ပလျက်အင်းမြချမ်းသာအင်းမြချမ်းသာနေလိုပါလေနေလိုပါလေသိတာမစေသိတာ တုပ်ွယ်၍ခင်ကြီးမကြဆင်းရဲရသည်ဟောဒီရောက်လာတာပါပဲကာမဘုံသာ နတ်လူများတို့မှာဒေဝာမနုဿာနတ်တွေလူတွေအသူရာတွေငကားတွေခန္ဓာပါတွေဖြစ်ခြင်းလဲပူရွရတွေတတ္တဝါတွေအများကြီးဘယ်လိုဆိုထားပါလဲအဲ့ဒါကိုဒီကတူတူနဲ့ငင်္ဂါဆိုတော့တူတူနဲ့လည်းပြီးမှသင်ပါဘူး ကာမဘုံသားနတ်လူများတို့ဆိုကုံရောကာမဘုံသားတွေအကုန်ပဲဟိုပြမာတွေမပါဘူးသူကသူမေးတာတည်းမှာကာမဘုံသားတွေပြမာတွေမှာလည်းဒီလိုကြံသူတွေဖေးရနေတယ်သူတို့ကချမ်းသာနေတယ်ဒါသူအခုဒုက္ခရောက်တာကာမဘုံသားတွေဒုက္ခရောက်ပြမာတွေကပြမာလောကသူတို့ကသူချမ်းသာတယ်တူးနဲ့တူးနဲ့ဘာမှအတိုက်ခိုက်တွေလည်းမရှိပါဘူးသူတို့ကသူနေနေကြတာဒေါသလည်းမရှိပဲဟာကိုပြမာတွေကဒေါသမရှိဘူး သူပြပြမလို့တာမရှိဘူးသူဘာကလည်းသူတို့ပြမလို့လည်းမရှိဘူးသူကသူနေနေကြချမ်းသာပါတယ်သူတို့ကတော့အခုဆင်းရဲဒုက္ခရောက်နေတာကာမဘုံကပုဂ္ဂိုလ်လူတွေနတ်တွေဒီကျင်လည်းတိရစ္ဆာန်တွေအားလုံးပေါ့ဒါတွေပေါ့အကုန်ကုန်ပါပြီအချင်းချုပ်ချုံတာပါကာမဘုံသာနတ်လူများတို့တဲ့ကာမဘုံကရှိတယ်နတ်လူတွေတဲ့နတ်တွေလူတွေပြဒါနာပြုရတာပေါ့ဒီနည်းကတော့ဒီပြင်းသားတွေလည်းပါတယ်ကောင်းစားပြေဝဘေးရန်ပါလဲအေးမြချမ်းသာနေလိုပါလေခေါင်းက အဲဘေးမရှိပဲညာမရှိပဲဒါမသိမဲ့ဟာတွေကသွားလိတွေကိုဗမာလိုဆိုတော့ကောင်းစားပြီးတော့ဘေးရန်ပတ်လဲအင်းမြချမ်းသာဆိုရင်သုံရောပဲဘေးရန်ကင်းပါပြီးတော့ကောင်းစားချမ်းသာပြီးတော့နေခြင်းနဲ့အေးချမ်းချမ်းနေခြင်းနဲ့ဒါပါပဲဆိုတာအမှန်ကောင်းပါတယ်ဒီလင်းကချောတယ်ကာမဂုဏ်သာနလူမြတို့ကောင်းစားပြေဝဘေးရန်ပတ်လဲအေးမြချမ်းသာနေလိုပါလေနေလိုပါရဲ့အကုန်လုံးပဲလူတိုင်းလူတိုင်းမေးကြည့်နာလည်းနာတိုင်းမေးကြည့် ဘေးရကင်းပြီးတော့အေးမြတ်ချမ်းသာနေခြင်းသာနေခြင်းသာကြီးတယ်ပဲဒီလိုနေခြင်းသာခြင်းတူပါရဲ့နဲ့ဘာကြောင့်ဆင်းရဲဒုက္ခတွေနဲ့တွေ့နေရတော့ဆိုတာမေးတာတော့ကောင်းစားပြပါဘေးရပါလေအေးမြတ်ချမ်းသာနေလို့ပါလေဣဒ္ဓမေစေသူရှုပ်ပွေ၍ထင်ခြင်းမကြဆင်းရဲရသည်ဣဒ္ဓမေစေရတန်ဟောစဉ်နောင်ရိုးလေးရှုပ်နေလို့တဲ့သူကဝင်ရှုပ်လို့သာမို့လူတွေက စိတ်ဆန္ဒတွေကောင်းကြပါရဲ့နဲ့နတ်တွေကစိတ်ဆန္ဒတွေကောင်းကြပါရဲ့နဲ့ဒုက္ခတွေနဲ့တွေ့နေတယ်ကိုဖြစ်ခြင်းတဲ့တိုင်းမဖြစ်ကြဘူးပေါ့လေကိုကဒီလိုဖြစ်ခြင်းတဲ့သူကမဟုတ်လို့ဖြစ်တယ်ကိုကချမ်းသာခြင်းတဲ့သူကမချမ်းသာဘူးကိုကဘေးရကင်းခြင်းတဲ့သူကဘေးရမကင်းဘူးကမ္ဘာလောကကြီးမှာအေးချမ်းနေရတဲ့အခါအတော်ရှားပါတယ်တခါတရားတခါတရားမှာအေးချမ်းနေရတဲ့အခါလေအတော်တန်တော့ရှိပါတယ် အဲ့ဒီခါကာလမှာလူတွေကသံကောင်းတယ်လို့ဆိုရမှာနေတဲ့ခါကာလတွေချင်းသူကအေးချမ်းတယ်တဲမရှိပါဘူးသူကဒုက္ခတွေရောက်နေတာပဲဒီလိုပဲခုခုမှသာမဟုတ်ရှိကလည်းဒီလိုပဲသူကဒုက္ခတွေအနံရောက်တယ်သူအဲနာဇီလောကတွေလည်းသူကသူတို့မှလည်းရောက်တယ်လို့ရောက်နေတယ်ရှိပုံပေါ်ပါရဲ့ဒါကြောင့်မို့ဗျာမေးတယ်အထူးအားဖြင့်တော့သူကတော့ကိုအခုပြေတော့မယ်ဆိုတော့နာဇီလောကသူရရတော့မယ်ဆိုတော့အဲ့ဒီမှာစိတ်ဆင်းရဲတွေရောက်လာတာကိုဒီစိတ်ဆင်းရဲတွေကြောင်းယူပြီးတော့မေးပါတယ် အဲ့ဒါကိုမြတ်စွာဘုရားကလည်းဒါဖြေတာပါပဲသူကလည်းပါပါတယ်ဣဒာမေစေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရသည်ဣဒာမေစီယာရှုပ်နေလို့တဲ့ဣဒာဆိုတာဘာလဲဆိုရင်ပရတံပတ္တိဥဒုယနာလက္ခဏာတဲ့ဣဒာဣဒာသည်ပရတံပတ္တိဥဒုယနာလက္ခဏာသူတော်ဘာဤစီစဉ်ချမ်းသာကိုမနာလိုခြင်းဝန်တိုခြင်းလက္ခဏာရှိ၏ သူတော်ဘာချမ်းသာတယ်ကောင်းစားတယ်ဆိုတာတွေကိုမနာလိုဘူးသဘောမကျဘူးလိုမရှိဘူးဆိုရင်ဒါအိဒါပဲပရတံပတ္တိအနဘိရတိရတာသူတော်ဘာဤစီစဉ်ချမ်းသာ၌မပျော်မွေခြင်းကိစ္စရှိ၏သူတော်ဘာကောင်းစားချမ်းသာတာတွေနဲ့မှပြစိတ်ကလေးကမပျော်ဘူးသူများကောင်းတာတွေနဲ့ကိုမတွေ့ခြင်းဘူးလူစားတော့သူများကောင်းတယ်ချမ်းသာတဲ့ဆိုတာကိုမကြခြင်းဘူးမမြင်ခြင်းဘူး မပြောဘူးတဲ့သူပရသံပါတိဝိမုခဘာဝပစ္စုပ္ပထာနာသူတော်ဘာဤကောင်းစားချမ်းသာခြင်းမှမျက်နာလွှဲသောအာဖြင့်ညာ၌စေကျူထင်၏ပစ္စုပ္ပထာကိုဒီအိဒါလေးဖြစ်ပုံကသူတော်ဘာကောင်းစားတာတွေကိုမလှဲ့ဘူးဟောမျက်စိမှိတ်မကြည့်ခြင်းဘူးလို့ဟောတစ်ဖက်လှဲ့ပြီးတော့နေတဲ့သဘောရှိတယ်ဟုတ်တယ်သူကအောင်မယ်ဒီလက္ခဏာရတာပစ္စုပ္ပထာကသူကတော်တော်ကိုပေါ်တယ်

အဲပြစ္စုပ္ပန်ခေါ်တယ်လက္ခဏာရတာပြစ္စုပ္ပန်ဆိုတော့သူကတမျိုးတည်းနေတယ်သူတို့တွဲနေအဲ့ဒါအိဒါသူတော်ဘာတွေသူတော်ဘာတွေမှာလလာပါတွေဘယ်လိုရနေတယ်ဒီပြုစာတွေဘယ်လိုပေါ်များနေတယ်ပြည့်စုံနေတယ်ဟွန်းအဲ့ဒါတွေသူကမကြိုက်ဘူးဒါအလိုမရှိဘူး

တော်တော်ဆန်းကျင်တဲ့တရားပဲကိုလည်းဘာမှမသုံးရတာမဟုတ်သူ့ဟာသူဘာမှမဆိုင်ဘူးကွာသူ့ဟာသူကောင်းစားနေတဲ့ဥစ္စာသွားပြီးတော့ကိုကမနာလို့ဖြစ်လို့ကို့ဘာရတော့ဘာမှလည်းရတာမဟုတ်အလကားတသက်မဲ့အချောင်းအကုသို့ဖြစ်တာသူကတော်တော်မကောင်းတဲ့တရားပဲသူကသိချစဉ်းစားကြည့်ရင်သူ့ကဘေးရန်သိနေတာပါသူဖြစ်လာရင်ကိုဘေးရန်သိတော့တာအိတ်တာဖြစ်လာတာကိုတော်တော်တရားမကြတဲ့တရားပဲဟာဒီအိတ်တာကဘယ်လိုများအကျိုးပေးတာတော့ဆိုလို့ရှိရင်ဖြင့် အပိသက္ခတကောဣရိပါနေပါခြင်းအကျိုးများပေးရသည်တဲ့ဟိုကသုလကမဝိပင်္ဂသုံးမှာဟောတာသုလကမဝိပင်္ဂသုံးမှာသူပါလူလင်ကမေးတာလို့ညစွာဗျာတဲ့လူတွေလူချင်းတူးနေပါရဲ့နဲ့ဟိုဟာလဲလူဒီဟာလဲလူလူကြီးတယ်ပါပဲတဲ့လူတော့လူပဲဒါပေမဲ့လို့ဒီလူတယောက်ကအသက်ရှင်ဟိုလူတယောက်ကအသက်တူဒီလူတယောက်က အနာယောဂကင်းရှင်းကြမ်းပါလေဟိုလူကြောက်ကယောဂတွေများဒီလူကြောက်ကတော့ကိုတကောဤပါဒနဲ့ပြည့်စုံပြီးချွေရနေများလို့ပေါင်းသင်နေများလို့ဟိုလူကြောက်ကတော့ချွေရမရှိရှားဘူးတကောဤတကောင်ကျွတ်ချင်းဟိုလူကြောက်ဒီလူကြောက်ကတော့ပစ္စည်းဥစ္စာတွေပေါ်လို့ဟိုလူကြောက်မှလည်းပစ္စည်းက30ဆွဲပြားကိုမရှိရှားဘူးဒီလူကြောက်ကပညာကြီးနေဟိုလူကြောက်ကပညာမဲ့စားရခြင်းပေါ်တယ်မေးတာလည်းတော့မေးပါ

ဗံဝတတိကမာနဝပရိဒါယရီတံဣဒ္ဓမနကောဟောတိမာနဝသူပါလူလင်ယရီတံရောအယံချင်းပုဂ္ဂိုလ်ဣဒ္ဓမနကောသူတော်ဘာစီစဉ်ချမ်းသာကိုမနာလိုရသည်ဟောတိစီအယံဤသူတော်ဘာစီစဉ်ကိုမနာလိုသောအယံပရိပဒါဤသူတော်ဘာစီစဉ်ကိုမနာလိုသောအကျင့်သည်အဘိဓကသံဝရဏိကတကောနိချင်းချွေယာနိချင်းကိုဖြစ်စေတာသောပရိပဒါ အကျင့်ပေရီအကျင့်လားစင်ပေရီအဲတချို့ပုဂ္ဂိုလ်ကတဲ့ယောက်ျားဖြစ်စေမိန်းမဖြစ်စေတဲ့သူတို့ဘာကောင်းစားချမ်းသာတာတွေမနာလိုဘူးတဲ့သူများကောင်းစားတဲ့ဆွေမကြခြင်းမမြင်ခြင်းမတွေ့ခြင်းဘူးသူတို့ဘာဒီစည်းဥစ္စာပြည့်စုံတဲ့လာလာပါတွေရတဲ့မကြိုက်ဘူးအဲသူတို့ဘာရုပ်ဆင်းလှပါတဲ့လိမ္မာတဲ့ပညာတတ်တဲ့ကြမ်းမာတဲ့ အဲဘောင်းဘော်တွေနဲ့ပြည့်စုံတဲ့စသည်ဖြင့်သူတော်ဘာကောင်းစားချမ်းသာတာတွေကိုမကြခြင်းဘူးမမြင်ခြင်းဘူးမတွေ့ခြင်းဘူးအလိုမရှိဘူးသူတော်ဘာချီးမွမ်းတာကြားရင်ကိုမကြိုက်ဘူးသူဒါတော့ပုဂ္ဂိုလ်ရှိတယ်တဲ့မနာလိုတဲ့ပုဂ္ဂိုလ်အဲ့ဒါဒါကမကြိုက်ရုံနဲ့မဟုတ်ဘူးသူတော်ဘာတွေအကျိုးမဲ့ဖြစ်အောင်လည်းသူကလုပ်တယ်မကြိုက်ပြီဆိုမှတော့အဲ့ဒီပုဂ္ဂိုလ်တွေဒီစိဥ္စာပေါ်များပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမွဲအောင်သူလုပ်တယ်သူအဲဒီပုဂ္ဂိုလ်တွေ လက်ကျင်နေတဲ့ပုံကိုယ်တွေလည်းသူအသက်တော်အောင်သူလုံးမှာပဲအဲပြီးတော့နာယောဂကင်းနေတဲ့ပုံကိုယ်တွေလည်းနာယောဂမရအောင်သူကလုံးမှာပဲဘုရားတွေချီးမွမ်းခံရတယ်ဆိုအဲ့ဒါတွေသူကဲရပြဖြစ်အောင်ဂုံပြအောင်လို့သူမတော်တာတွေလျှောက်ပြီးပြောခြင်းလည်းပြောမယ်လုံးမယ်လို့ဒီလိုဟာတွေလျှောက်လို့တော့အဲ့ဒါတော့အဲ့ဒီအိဒါတရားလွန်မိုးနေတယ်တဲ့ယောက်ျားဖြစ်မိန်းမဖြစ်ဖြစ်ဟုတ်လားလူကြီးဖြစ်ဖြစ်လူငယ်ဖြစ်ဖြစ်ပေါ့ သူတစ်ပါးကောင်းသောချမ်းသာတာတွေအလိုမရှိဘူးတဲ့သူတစ်ပါးကောင်းသောချမ်းသာတွေသူမမြင်ခြင်းမှုမကြားခြင်းမှုမတွေ့ခြင်းမှုအဲကောင်းသောချမ်းသာမှုတွေကိုတားနိုင်လို့ရှိရင်ပြည့်နေနေမြတ်ပြည့်အောင်ဟာသူလုံးမှာပေါ့သူပြောနိုင်ပြောတာရင်လည်းသူပြောမယ်ကန့်ကွက်တာရင်ကန့်ကွက်မယ်မကောင်းတဲ့ရင်ဖွင့်တာရင်လည်းသူဖွင့်မယ်အဲဒီသူကြောင်းနဲ့ကြောင်းနဲ့မတက်အောင်လို့သူပြောရင်လည်းပြောမယ်ဒီလောက်ပြရတော့အများကြီးရှိပါတယ်ပြင်မနာလိုတဲ့ပုဂ္ဂိုလ်သူများစည်းစိမ်ချမ်းသာတွေပြည့်စည်အောင်လုပ်တဲ့နည်းတွေအများကြီးရှိတယ်ဒါတွေသူလုံးလိမ့်မယ် လို့တော့အဲ့ဒီမကောင်းမှုအကုသိုလ်တွေကြောင့်သေပြီးချမ်းမဲ့ငရဲကြတယ်တဲ့ဒီပုဂ္ဂိုလ်ကငရဲကြလို့သူအကုသိုလ်ကနေအစွမ်းရှိသလောက်ဟာငရဲကြနေတာပဲသူကတရက်နှစ်ရက်မဟုတ်ဘူး၄၅ရက်လောက်ဆိုရင်ကိစ္စမရှိဘူးသူကဟုတ်လားတစ်လလောက်ဆိုကိစ္စမရှိဘူးတစ်နှစ်လောက်ဆိုတော်ပါသေးရဲ့ဘယ်ဟုတ်လဲမှာတော့သူကနှစ်ပေါင်းတစ်ထောင်လည်းမကောက်တစ်သောင်းလည်းမကောက်တစ်သောင်းလည်းတစ်သိန်းလည်းမကောက်အကြာကြီးကြနေတာမှငရဲဒုက္ခတွေရောက်တယ်

အဘိသက်္ခာသံဝတ္တနိကာတကောအိဒီပါနိဗ္ဗာန်ချင်းချွေရန်နေပါခြင်းကိုဖြစ်စေရတဲ့အကျင့်ပါပေသည်တဲ့အိဒါအဲဒီလိုယူပေးတတ်တယ်မကောင်းယူပေးတတ်အိဒါမရှိတဲ့ပုဂ္ဂိုလ်တဲ့အိဒါမရှိတဲ့ပုဂ္ဂိုလ်အိဒါမရှိဘူးဆိုတော့ဘယ်လိုပါကောင်းစားခြင်းကောင်းစားပေသည်ကောင်းစားပါသည်သူကုသကနဲ့သူအကျိုးပေးတာပဲသူကံရှိလို့သူကြည်ဘွားကံရှိလို့သူကြည်ဘွားတယ်ယခုပစ္စုပ္ပန်မှာသူစင့်တော်တဲ့အာထုံမှု လောက်ကင်မှုရှိလို့သူကြီးပွားနေတာပဲကြီးပွားပါစေချမ်းသာပါစေကြီးပွားမယ်ကြီးပွားနေပါစေမုရိဒာတရားပွားများတာကိုသာဝေသတ္တအဝေရာဟွန်းတို့ရာဇဇာဟွန်းတို့အနိဂါဟွန်းတို့ဒုက္ခယတနာပရိယရာနဲ့ဒုက္ခမုသန်းတို့ယထာလာရသံပါတိတော်မာဟုကိသန်းတို့ကမုရိဒာကိုယထာလာရသံပါတိတော်ရာမြဲတိုင်းသောစိစဉ်ချမ်းသာမှာမာဝိကိသန်းတို့မဆုံးယုံပြည့်စည်ကြပါစေလင်မုရိဒာ

ပြည့်ပြည့်စုံလို့အင်ကြီးတွေမြင်ရတာခွင့်ရဝန်းတာတယ်။အော်ချမ်းသာကြတော်ကြတော်ကြတော်ကြရဲ့လို့သူတို့မှဒီလိုမှအလုတ်ကိုင်းနေနေပါတယ်နဲ့တော်ကြရဲ့ချမ်းသာကြသူတို့မှပြည့်စုံနေကြတာဝန်းတာကြပဲလို့ဝန်းတာ။အရင်ဒီလိုပါပဲကြီးပွားချမ်းသာတွေမြင်ရင်ခွင့်ရတော့ဝန်းတာတယ်လို့ကြီးပွားချမ်းသာနေကြပါစေလို့ဝန်းတာ။ဟန်ကြတယ်ဆိုဝန်းတာကဒါကုသိုလ်တွေရတယ်။မဲချမ်းသာချမ်းသာရတယ်သူက။သူများတွေကောင်းစားတာမြင်ရတာနဲ့ကိုယ်စိတ်တွေကဝမ်းမြောက်နေတာကွာ။ ကိုယ်လည်းချမ်းသာနေတာပဲတော်ကောင်းတဲ့ဥစ္စာဆိုတော့အိတ်တာရဲ့ကျောင်းကမူရိတာခေါ်တယ်အင်းတော်တော်ဟန်ကြတယ်အိတ်တာဖြစ်ပြီဆိုရင်သူများကောင်းစားမနာလို့ဘူးဆိုရင်ဟိုသူများသူကသူကောင်းစားနေတာကိုယ်လည်းဘာမှလည်းရတာလည်းမဟုတ်ဘူးနေရမထိုင်တာအမြဲတမ်းခက်လို့တခါတည်းဟိုစိတ်ထဲမှာမချမ်းမသာဖြစ်လို့ဘယ်လိုနေရာမှမသိဘူးတခါတည်းအနေအနေတိုင်းခက်ဖြစ်နေတာပဲအိတ်တာဖြစ်လို့အဲမူရိတာဖြစ်တဲ့ခါကျဝမ်းမြောက်ဝမ်းသာလို့ပုဂ္ဂိုလ်ကြီးကြီးပွားပါစေချမ်းသာပါစေကြီးပွားမြဲကြီးပွားနေပါစေ သရလာရသံပါရီတော်ရာမြဲတိုင်းသောစီရင်ချမ်းသာမှမာဝိကေသံတို့မပြည့်စည်ကြပါစေလင်မုရိဒာတရားပွားများတဲ့အဲဒီမုရိဒာတရားပွားများတဲ့ပုဂ္ဂိုလ်ဟာသေးသေးချမ်းမဲ့မှနတ်ပြည်လောကတွေရောက်တယ်တဲ့နတ်ပြည်လောကရောက်ပြီးနာစီရင်ချမ်းသာတွေဒါလည်းပဲတဘွားရလို့ဟိုဘွားဝန်မြတ်သာလိုက်ပြီးတော့နတ်ပြည်တွေမှာချမ်းသာနေကြအဲဒီကုသိုလ်ကောင်းမှုဟုံကအားနေပြီးတော့လာလို့ရှိရင်တဲ့လူပြည်လောကမှာလာဖြစ် လူပြည်လောကဖြစ်တဲ့ခါလဲအဲ့ဒီကုသိုလ်ကအကျွေးလေးကအကျိုးပေးတော့သူကတကိုးကြည့်တယ်တကိုးကြည့်ဆိုတာဟိုတကိုးဖန်ဆင်းနေတာမဟုတ်ပါဘူးလူပဲတကိုးဖန်ဆင်းနိုင်မလဲဒီတကိုးကတကိုးနှစ်မျိုးရှိတယ်ဆိုအချွေရများတာကိုတရားတကိုးခေါ်တယ်အဲမဟိတိကောတယ်ပါဠိကမဟိတိကောတကိုးကြည့်ပြီဆိုတာအဲ့ဒါကတော့ဟိုတကိုးဖန်ဆင်းနိုင်တာလေကပြည့်စုံတာမဟေတခောလည်းတကိုးကြည့်ပြီလို့ဗမာပြန် အဲမဟိတကောတကူကြည့်တာကတော့ခံပြင်းနိုင်တာမျိုးလို့မဟုတ်ဘူးသူကတော့ကိုချွေရများတာကိုပြောတယ်ချွေရများရင်တကူကြည့်မင်းနေပါဒီမှာမဟိတကောတကူကြည့်တယ်ဆိုတာချွေရနေများတာပဲသူအပေါင်းဖော်တွေချွေရနေအင်းအားတွေပြည့်စုံနေလို့ကျင်တာမဟိတကောတကူကြည့်တယ်လို့ခေါ်တယ်အဲ့တော့လူပြည်လောကရောက်လာတဲ့ခါမှလည်းသူဟာချွေရနေပေါ်များပြီးတကားတကူကြည့်ပါတယ်ဟွန်းဘုံတရင်နေနေပေါ့ကြီးပွားချမ်းသာ မေတကသာဝရဏိကဧသမနောအပရိဝရာယရိတံအနိတမနကောတိမာနဝသူပါလူလင်ယရိယံရောယံပုဂ္ဂလချင်းပုဂ္ဂိုလ်သည်အနိတမနကောသူတော်အစည်းစိမ်ကိုမညူစုတတ်သည်ဝါသူတော်အစည်းစိမ်ကိုဝမ်းမြောက်ဝမ်းသာသဘောတူခွင့်ပြုသဘောတူ စိတ်ကြည်လင်တတ်သည်ဟောဒီဖြစ်၏ ဧတာဤသူတော်ဘာစိတ်စဉ်ကိုကြည်ကြည်လင်လင်သဘောကျခြင်းသဘောထားကြည်ဖြူခြင်းသည်အမဟေသက္ခတံဝရဏိကတကောကြည်ခြင်းအချွေရများခြင်းဤတကောကြည်ခြင်းချွေရများခြင်းကိုဖြစ်စေတတ်သောအကျင့်ပါပေ၏ဒါကချွေရများခြင်းတကောကြည်ခြင်းဖြစ်စေတတ်တဲ့အကျင့်ဒါကို ဘုန်းကြီးအဲ့ဒီမှာဆောင်းပုဒ်ကလေးစီထားပါတယ်မနာလိုမှချွေရန်ကွာမနာလိုမှချွေရန်ကွာကြီးသာချွေရန်စီတဲ့ဒီလိုလေးပြောင်းလို့ရတာတော့နှစ်ပုံလုံးပြီးတော့မနာလိုလို့ရှိရင်ချွေရန်နေနေပါရသည်ကြီးကြီးသာသာနဲ့သူတို့ဘာချမ်းသာသာကိုနာလိုလို့ရှိရင်ကြည်ပြူလို့ရှိရင်အချွေရန်နေပေါ်များစီပင်တတ်သည် ကြိုင်ငါလေးဆိုရအောင်လို့ဒါကတော့ဒါကတော့ဖြင့်ဥသိမ်းအောင်စာရွက်ထဲပါမှာမဟုတ်ဘူးဒီဥစ္စာကတခြားတော့ဒါအလွတ်ကောက်ဟိုရောက်လာလို့သူကပေါ်လာလို့ခေါ်မနာလိုမှာမနာလိုမှာချွေရန်กว่าချွေရန်กว่าဤသာချွေရန်စီဤသာချွေရန်စီမနာလိုမှာမနာလိုမှာ ွေရန်กว่าဆွေရန်กว่าဤသာဆွေရန်စီဤသာဆွေရန်စီမနာလိုမှာမနာလိုမှာဆွေရန်กว่าဆွေရန်กว่าဤသာဆွေရန်စီဤသာဆွေရန်စီမနာလိုမှာမနာလိုမှာဆွေရန်กว่าဆွေရန်กว่าဤသာဆွေရန်စီဤသာဆွေရန်စီအဲဆိုသမှာရတော့ပါ နာမမာမေယံဝါမိသာဝေရတိဗရာလူဝါဝေယံဝါမိသာဝေရတိဗရာလူဝါဝေယံဝါမိသာဝေရတိအဲ့ဒါအိဒါနဲ့အိဒါကင်းတာနဲ့ကျိုးပြစ်တယ်ပေါ့ အိဒါမနာလိုလိုရှိရင်ဖြင့်ရင်အချွေရမဲ့ပြီးတော့တကောအချွေရမဲ့ပြီးတော့တကောနိဒသည်သရဝစီရင်ချမ်းသာတွေကိုနာလိုလို့ရှိရင်ကြည်ကြည်သာသာရှိလို့ရှိရင်အချွေရနေပေါ်များတတ်သည်တကူကြည့်တယ်လို့ဆိုရတာပေါ့အဲဒါယူရရတယ်အဲဒါအိဒါမေစရိယဝန်တိုးတာ အိဒါကောသမနာလိုဝန်တုံမေစေရဒီထဲကပါတဲ့ဆောင်းပုဂ္ဂလိကလည်းတစ်ခုရှိတယ်ခိုင်းတာသူရအောင်လို့ဒါလည်းမသူပါဘူးအိဒါဆိုတာမနာလိုတာပဲတို့ကျပါမေစရိယဆိုတာဝန်တူတာဝန်တူတယ်ဆိုတာကကိုပြည့်စုံကျွယ်ဝချမ်းသာနေတာတွေကိုသူများနဲ့မဆိုင်စေချင်တာပါပဲဒါပါပဲဒီကတော့သူများမှမပြည့်စုံခြင်းကိုပြည့်စုံလို့ကိုကောင်းစားတယ်လို့သူများမကောင်းစားခြင်းအဲဒီဥစ္စာမေစရိယခေါ် ဣဒ္ဓါခောဆိုဣဒ္ဓါခောဆိုမနာလောမနာလောဝန္တောမေစေရာဝန္တောမေစေရာအဲဒါဥသိယောဆောင်ပေါ်ထဲမှာပါတယ်လူသားတော့ပါနေရှိတယ်ဣဒ္ဓါခောဆိုဣဒ္ဓါခောဆိုမနာလောမနာလောဝန္တောမေစေရာဝန္တောမေစေရာဣဒ္ဓါခောဆိုဣဒ္ဓါခောဆိုမနာလောမနာ တောမစ္စေရာမွန်တောမစ္စေရာသေတာရောဘုနမတောမွန်တောမစ္စေရာသေတာရောဘုနမတောမွန်တောမစ္စေရာသေတာရောဘုနမတောမွန်တောမစ္စေရာအဲဝန်တိုးရဲ့ဆိုတာကို ပိုင်ဆိုင်တဲ့ကောင်းစားချမ်းသာမှုတွေသူများမပြည့်စုံကျင်တာပါပဲအဲ့ဒါမစ္စရိယဝန်တိုတယ်တဲ့ဒီဝန်တိုတာကိုအဘိဓမ္မာမှာဟောတာတယ်မစ္စရိယ၅ပါးတဲ့ဘာဝတာမစ္စရိယကုလမစ္စရိယလာဘမစ္စရိယဝဏမစ္စရိယအဲဒီမစ္စရိယတွေ၅ပါးဟောတာ အာဝါဒမစ္စရိယဆိုတာနေရာတိုင်းနဲ့စပ်ပြီးတော့သူကအဲ့ဒီမှာဟောတာကတော့ယဟန်နေအတွက်ကြီးဟောတာလေအာဝါဒဗန်ကြီးကအကြောင်းနေပါတယ်နဲ့စပ်ပြီးတော့ဗန်ကြီးကအသုံးနဲ့မသုံးမနဲ့ကိုယ်ပိုင်လိုလုပ်ပြီးတော့သုံးသူများကိုလက်ခံနေတဲ့ပုဂ္ဂိုလ်လက်မခံလို့ရှိရင်ဒါမစ္စရိယလို့ခေါ်တယ်သူကอืมအဲ့တော့အဲ့ဒါကတော့ယဟန်နေအတွက်ပါပဲကုလမစ္စရိယဆိုလည်းပဲ အဲ့ဒါမှသူကတရားဓမ္မတွေကိုယ်ဝစီကတဲ့တရားဓမ္မတွေနဲ့သူကပြရတာ။ဒါလည်းရဟန်းတွေအတွက်ဖြင့်လူတွေအတွက်ဆိုရင်တော့ကိုယ်အပေါင်းအသင်းတွေယူရမှာပေါ့လေ။ကိုယ်အပေါင်းအသင်းတွေမိတ်ဆွေတွေသူများအပေါင်းအသင်းဖြစ်မှာတွေမကြိုက်လို့ရှိရင်အဲ့ဒါကုလမစီရယူရမှာ။အဲ့တော့လာဘမိတ်ဆွေရလလာဘတွေလလာဘတွေ လလာပါတွေကကိုရမယ်ရเสียဖြစ်တဲ့လလာပါတွေသူများမရခြင်းကိုသာရခြင်းလည်းရှိဒါလည်းရနိုင်တယ်ဆိုင်မှာဒါတော့လူတွေနဲ့လည်းဆိုင်တယ်ဥစ္စာကတော့လူမှလည်းပဲလုံငါဆောင်တာတွေကိုကလုံးမလို့ကိုရဖို့ရလောက်ထားတာတွေသူများအဲ့ဒါတွေကိုလုတ်ပြီးတော့မရခြင်းတဲ့ဟာတွေရှိမှာပေါ့ကိုကရောင်းဝယ်လုပ်နေဟိုရောင်းဝယ်လုပ်လို့ရမယ့်ဥစ္စာတွေသူများ သူများရောင်းဝယ်လုပ်ပြီးတော့မရခြင်းကိုယ်သာရခြင်းတယ်တော်ရည်ရှိမှာငါတို့လူနဲ့လည်းဆိုင်တယ်သူလာပါမရှိဝဏမစ္စရိယဝဏမစ္စရိယဆိုတာကတော့ဂုံကျေးဇူးတွေပေါ့ဝဏမစ္စရိယဆိုတာဂုံတွေအဲဘာဂုံပဲဖြစ်ဖြစ်ပေါ့အသင်လာပါတယ်ဂုံပဲဖြစ်ဖြစ်ပညာတတ်တဲ့ဂုံပဲဖြစ်ဖြစ်လိမ္မာတဲ့ဂုံပဲဖြစ်ဖြစ် ကျမ်းမာတဲ့ဂုံပဲဖြစ်ပါရဲ့ဒီမိမိမှာပြည့်စုံနေတဲ့ဂုံမျိုးတွေကသူများမှာမပြည့်စုံဘူးအဲဒီဥစ္စာဝဏမရှိရတော့အဲ့ဒါကလောကနဲ့ဆင်းတဲ့ဥစ္စာပြီးတော့နောက်တစ်ခုကဓမ္မမစ္စရိယဓမ္မမစ္စရိယဆိုတာကတရားနဲ့စပြီးတော့ကိုတတ်ပြီးထားတဲ့စာပေကျမ်းဂန်တွေသူများကိုသူများမတတ်ပြီးသိခြင်းဘူးအဲဒီဥစ္စာအဲတော့အဲ့ဒါကတော့ ပညာရှိပုဂ္ဂိုလ်တွေနဲ့မှဆိုင်နေမယ်ဒီဥစ္စာတော့ပညာရှိပုဂ္ဂိုလ်တွေမှာညာနေတဲ့ဘက်သူကသာပိတန်ကပင်ထားကိုကိုတာတဲ့ဥစ္စာတွေသူပြမလားစီရင်ကိုသာတတ်ခြင်းနေတယ်အဲကိုသာတရားဟောတာခြင်းနဲ့ကိုသာသာချတာခြင်းနဲ့ကိုသာသာတတ်ခြင်းနဲ့ဆိုလို့ရှိရင်ဒီဥစ္စာမျိုးတွေပေါ့လေသူများတွေကိုမတတ်ခြင်းသူများသင်ပေးဖို့ရမသင်ပေးခြင်းမှုကိုသူများတတ်တော်မှာဆိုရင်လည်းဘယ်လိုဆိုလို့ရှိရင်ဒီဥစ္စာဓမ္မမစီရခေါ်လူလည်းပဲပညာရှိပုဂ္ဂိုလ်တွေကဒီလိုအရှိနေရှိမှာပေါ့ ဒါကဒီဓမ္မကလောကုတ္တဓမ္မတော့မဟုတ်ဘူးသူကဒီသာပေကျမ်းကဘုဒ္ဓဓမ္မအဲဒီတော့အာဝါဒနေရာဌာနနဲ့စပြီးတော့ကိုယ်သာနေခြင်းနဲ့သူများမနေခြင်းဘူးဒါတော့ရဟန်းတော်တွေနဲ့ပဲဆိုင်မှာပါအတူတွေမှာတော့ကိုယ်အိမ်သူများလာနေလို့ကတော့ဒါတော့ဖြစ်ပြီဘူးဒီကတော့ကိုယ်အိမ်သူများလာနေတာအကုန်လုံးလက်ခံရမယ်ဆိုတော့ဖက်တော့မှာဒါတော့ယူရင်းတော့မဆိုင်ဘူးနဲ့တူတယ်လို့လားရဟန်းတွေဆက်ဆိုင်တယ် ညာအနေနဲ့ပဲဟောထားပါတယ်သာယကကြောင့်နေတယ်ဟောသာယကကြောင့်ဆိုတာကတရားကသံဃာသဒေမှာဆိုပြီးသံဃာလူထားတာကိုဒီသံဃာလူထားတဲ့ဒီကြောင့်ကညာသံဃာဆိုဘယ်သူမှမစိုးဝင်နေနိုင်တယ်လို့မထေကြီးမထေငယ်အစီအစဉ်တိုင်းသူနေရာခြားရပေးရတယ်။ရေကြီးအစားပြီးနေရာကောင်းနေစင်တိုင်းချအဲနောက်ဆုံးနေရာမရရင်လည်းမတမတနိုင်ဘူးလား။ရလို့ရှိရင်တော့သူစင်တိုင်းချပြီးနေရာချထားပေးရ။အဲလိုနေရာ အရင်ရောက်လာတဲ့ပုဂ္ဂိုလ်ကိုဆိုပြီးတော့အများအားဖြင့်လည်းမဟုတ်နောက်နောက်တစ်ပါးရောက်လာရင်မထေကြီးရောက်လာရင်ဖယ်ပေးရတယ်လို့ဆိုတာကတိုင်းကတောင်းတာဒီလိုလုပ်ရတာအဲဒီလိုဥစ္စာတွေဒီလိုမလုပ်ဘဲနဲ့ကိုယ်ပိုင်လိုပဲသံဃာတွေရောက်လာပဲမဲ့ကိုယ်ကလည်းမခံဘူးဆိုရင်အဲဒီဥစ္စာမစ္စရိယခေါ်တယ်ဒါမှလည်းပဲသူကမစ္စရိယအတုအစစ်ရှိတယ်မစ္စရိယနဲ့တူတာလေးတွေလည်းရှိတယ်တချို့ပုဂ္ဂိုလ်ကဒီကြောင့်လာနေဖို့မတော်ဘူးဒီပုဂ္ဂိုလ်အကျင့်စာရိတ္တမကောင်းဘူးဒါကရံဖြစ်တတ်တယ် သူများတွေဂုံးတိုက်ပေးတတ်တယ်အဲဒီပုဂ္ဂိုလ်လားနေလို့ရှိရင်နာမည်ပြက်လိမ့်မယ်ဆိုရင်အဲဒီလိုပုဂ္ဂိုလ်လက်မခံတာကတော့ဒါကတော့မစ္စည်းမဟုတ်ဘူးတဲ့လို့မစ္စည်းနဲ့တော့ဖတ်တူတူပဲသူမလားခြင်းဒါပေမဲ့လို့သူမလားခြင်းတာကပုဂ္ဂိုလ်အနေနဲ့မဟုတ်ဘူးသူကအကျင့်စာရိတ္တမကောင်းလို့သူကျင့်စာရိတ္တတွေသဘောမကျတာနဲ့အဲဒီဥစ္စာလက်မခံဘူးဒါကတော့မစ္စည်းမဖြစ်ပါဘူးတဲ့ဒီဥစ္စာကတော့ဟွန်းအဝါဒကုလကုလဆိုတဲ့တရားဓမ္မတွေ များမှာတော့တရားဓမ္မတွေကိုတရားဓမ္မတွေသူများသူများစီသွားတယ်ဝင်တယ်ထွက်တယ်ကမကြိုက်ဘူးသူကဟွန်းဒါတွေတော်တော်များများရှိတယ်ဥစ္စာတွေညာနေမှာဒါတွေရှိတတ်ပါတယ်သူအထူးအားဖြင့်တော့ဘုန်းကြီးများကမ္မထာတရားတွေဟောလို့ရှိရင်ဒီကမ္မထာတရားလာပြီးတချို့မနာဘူးမပိတ်တာတချို့တောရတယ်မှရှိတယ်ဟိုမှာဒီတရားမနာဘူးတဲ့သူတို့တရားဓမ္မတွေဟိုတောရွာတွေမှာဘုန်းကြီးတွေကသူတို့ကဩဇာရှိနေတာဟိုမှာရွာလူတွေ ဟောတရားနာမသွားရဘူးဆိုရင်မသွားရဘူးလို့နေရတာတွေရှိတယ်ပြောတာကြားတယ်သူကဒုက္ခကြာတွေအကုသိုလ်တွေဖြစ်ကြကြတာသူကပြောတာကြားတယ်အဲ့ဒါတရားဓမ္မတွေပြိတ်ပင်ထားတာလို့တရားတော်အထုတ်မယ်ဆိုရင်လည်းအာမထုတ်ပါဘူးဒီလိုဟာတွေကိုသူကကိုယ်တရားဓမ္မတွေသူများတရားဓမ္မဖြစ်သွားတယ်လို့ဒီလိုဥစ္စာတွေอืมသနာစရာပါပဲအကုသိုလ်တွေဖြစ်ကြတယ်အဲ လူမှာဆိုရင်တော့မိတ်ဆွေသင်္ခါတွေပေါ့ကိုမိတ်ဆွေကိုယ်နဲ့ရင်းနှီးပြီးတော့ဆက်ဆံပေါင်းသင့်နေတဲ့ပုံကိုယ်တွေသူများမိတ်ဆွေဖြစ်သွားမှာတွေပါလေဖြစ်စီရင်လို့ရှိရင်ဒါအတူဒီတဲ့ထရမှာပဲကုလမိတ်ဆွေရမျိုးအဝဒမိတ်ဆွေကုလမိတ်ဆွေရလာဘမိတ်ဆွေရခေါနာရမယ်လားလာဘပစ္စည်းတွေဒါတော့တော်တော်ရှင်းကြပါအဲရန်တော်ရန်တော်ကိုရမယ်လားလာဘတွေရှိတာပေါ့ဟိုမှာလူသားတွေပါလေရှိတဲ့အခါ အဲသူများရတော့မှသူကမကြိုက်ဘူးအဲကိုယ်ပဲရကြတယ်လို့ကိုယ်ပဲရကြတယ်သူများရရင်မကြိုက်ဘူးသူများမရကြရင်อืมကိုရပြီးသားဖြစ်တဲ့ပစ္စည်းတွေပါလေရှိသေးတယ်အဲဒါတွေလည်းပဲလာပဲမစရိရတယ်ကိုမှရပြီးသားကိုပြည့်စုံနေတဲ့ဟာမျိုးသူများမပြည့်စုံခြင်းကိုပဲပြည့်စုံခြင်းလေအရင်ဆုံးအတူနေတဲ့ပုဂ္ဂိုလ်ချင်းချင်းတမဝေမျှပြီးဒီကလာမှာသုံးနိုင်မစားနိုင်ဘူးလို့ရှိရတယ်အိမ်မဲလို့အကျိုးရှိတယ်အိမ်မဲလို့ ကိုရှိတဲ့ပစ္စည်းလေးကိုတိတ်တိတ်တဲအဲတယောက်တည်းသုံးဆောင်စားတော့ဒီလိုရှိသေးတယ်သူများတွေမဝင်မမြနိုင်ဘူးဒီလိုဥစ္စာမျိုးတွေအဲဒါလာဘမစ္စရိယတွေပဲလေဟွန်းပြီးတော့ဝဏမစ္စရိယဒါကတော့ဘုံကျေးဇူးတွေအယုတ်ဆင်းကုန်ပဲဖြစ်ဖြစ်အတ္တပညာကုန်ပဲဖြစ်ဘာကုန်ပဲဖြစ်ပါလေအဲဒီလိုကုန်ကျေးဇူးတွေကိုယ်သာပြည့်စုံနေတယ်သူများမပြည့်စုံခြင်းကိုယ်ပြည့်စုံတာမျိုးတွေသူများမပြည့်စုံခြင်းဟွန်း ဓမ္မမေစရိယကတော့သာဝေကျမ်းကနေဘုသူတတယ်အဲ့ဒါကိုသာတတိချင်းမြင်အောင်တတိချင်းအဲ့ဒါ၅ခုရှိပါတယ်အဲ့ဒါမေစရိယတွေတဲ့ဝန်တို့ချင်း၅ခုတဲ့အတူတူအားဖြင့်တော့ကိုလိုသူများကောင်းစားတာကိုမနာလိုဝန်တိုမေစရိယတဲ့ဒါပါပဲကိုလိုသူများမကောင်းစားခြင်းကိုသာကောင်းစားခြင်းနဲ့အစစရာရာမှာနေရာထိုင်ခင်းလည်းကိုသာပြည့်စုံခြင်းနဲ့อืม အပေါင်းဖော်တတိပရိသတ်တွေဘုရားပြည့်စုံခြင်းနဲ့ပြီးတော့ဒီစေဥဇာလာလာပါတွေကိုယ်သာရခြင်းနဲ့ရှိပြီးတဲ့ပစ္စည်းတွေလည်းကိုယ်သာပိုင်ဆိုင်ခြင်းနဲ့ကိုယ်သာသုံးစွဲခြင်းတို့သူများမကင်တွယ်စေခြင်းမူဒီလိုဥစ္စာတွေပေါ့ဟွန်းဟုတ်ဂုံကျေးဇူးတွေကိုယ်သာပြည့်စုံခြင်းနဲ့ကိုယ်သာဂုံရှိခြင်းနဲ့များမရှိခြင်းမူကိုယ်ဂုံရှိတာမျိုးသူများမရှိခြင်းမူ အဲကိုယ်သာဘုသူဒနဲ့ပြည့်စုံရင်လည်းတတ်ချင်တယ်သိချင်တယ်သူများမတတ်စေခြင်းဘူးဆိုရင်ဘုရားဥစ္စာတွေပေါ့ကိုကောင်းစားတာလို့သူများမကောင်းစားခြင်းလားကိုလိုသူများကောင်းစားတာကိုမနာလို့ဝန်တိုမစ္စရိယာဒါပါပဲလို့ကိုလိုသူများမကောင်းစားခြင်းလို့ရှိရင်မစ္စရိယာကိုအဲဒီမစ္စရိယာကလည်းပဲဒိဋ္ဌာတွေပါလေဖြစ်တတ်တယ်တဲ့ဒီအပြစ်တွေပြထားပါပဲအဲဒီဝန်တိုမစ္စရိယာဝန်တိုတော့ပစ္စည်းဥစ္စာနဲ့စပြီးဝန်တိုနေလို့ရှိရင်မသူနိုင်မတန်းနိုင် ဖြစ်တတ်တယ်တဲ့အဲဒီလိုမလူနိုင်မတနိုင်ဖြစ်လို့ဒါနကုသိုလ်တွေမပြုနိုင်လို့ချင်းအဲဒီပုဂ္ဂိုလ်ကဘဝတံမြာတွေလျှောက်ပြီးတော့အဲဆင်းရဲတဲ့မွဲတဲ့အနေမျိုးတွေလျှောက်ဖြစ်တတ်သည်တဲ့ကမေစရိယဘုရားလက်ထက်တော်ကလောကဒိဋ္ဌဆိုပြီးလောကဒိဋ္ဌဆိုပြီးတော့ခေါ်ကြပါတယ်လောကဒိဋ္ဌတဲ့သူသာသနာဘုရားသာသနာတော်ကသူမေစရိယနဲ့ ဝန်တိုခဲ့လို့ကုလမေစရိယလာဘမေစရိယတွေနဲ့ဝန်တိုခဲ့လို့သူနေတဲ့ကြောင်းညာနာမတိတစ်ပါးရောက်အဲဒီမတိတစ်ပါးရောက်လာတော့ရှင်းဥစွာသူကိုယ်ွယ်တဲ့ကြောင်းတကာကဒီညာနဲ့တွေ့တော့အဲဒီညာကြီးညိုတာနဲ့သပင်ရှိနေတာနဲ့ခေါင်းရိပ်သေးအဲဒါတွေလို့အဲသွန်းနေပါလေလက်ကနောက်တည့်ကြလို့ရှင်လည်းပဲ အဲเจ้าနေရဟန်းနဲ့အတူတူကြွလာဖို့ရဆွမ်းစားပင်တော့နောက်တည့်ကျတော့เจ้าနေရဟန်းကသူသူတစ်ပါးနဲ့ကြွသွားဟိုပုဂ္ဂိုလ်မနာလိုတာအဝန်တိုးတဲ့သဘောနဲ့ပေါ့ဟိုပုဂ္ဂိုလ်ဒီသူတရားဓမ္မတွေနဲ့မနိစ္စခြင်းလို့အဲသူเจ้าတကာနဲ့မနိစ္စခြင်းလို့သူเจ้าတကာတူတဲ့ သွန်းနေပါလေလည်းမစားကြင်လို့ဝန်တော်တဲ့သဘောနဲ့သူကမပင့်ငယ်ဘူးသူကသူသွားဝေကြတော့တကားကမေးတဲ့နဲ့လေဘုရားအာဂန္ဓုကိုတော့မပင့်ငယ်ဘူးဟာတကားအာဂန္ဓုကစိတ်အိပ်ကြီးတာဒီကြောက်စီခေါင်းလောင်းကြီးထိုးတာတော့သူအိပ်ရမလို့ဘူးတဲ့သူအိပ်လူရှိတယ်သူကဝဝကြည်ဝကုံကြောက်စီခေါင်းလောင်းကိုလက်သေးလေးနဲ့ဒါလေးခောက်လာတယ်သူကဝသူကမူသာဟာရလို့ရုံတော့လှုပ်လာတယ်သူက အသာလေးခောက်လာတယ်အဆုသာကြောက်စီကောက်တော့အသာလေးခောက်လာကြောက်စီကောက်တော့ထိုးတာတော့တကအာဂနုကိုယ်တော်ကမနိုးဘူးမနဲ့အိတ်ကြီးတာတယ်တဲ့မှာဟိုဝတ္တကာစဉ်းစားဟုတ်တယ်မဟုတ်ဘူးကိုတော်ကြည့်ရတာအနံကြီးညိုပဲကုန်တယ်ပြည့်စုံတာတော့အိတ်တာမဟုတ်ဘူးနဲ့တူတယ်အောင်မေပြီးတော့နောက်ပြီးတဲ့ခါကျတော့သူကဆုံးနေပါလေထဲပြီးရှင်များတဲ့ဒါပြင်းလည်းကိစ္စမရှိပါဘူးဒီဆုံးနေယူပါပါဗျာတဲ့အဲ့ဒီအာဂနုကလိုက်ပါတော့ဆိုပြီးတော့ဆုံးနေပြေးလိုက်ပြန်တော့

ဟောငါအကြောင်းပြုပြီးဒီကိုတော့အာအကုသိုလ်တွေတော်တော်များနေကြတယ်။နောက်ဆက်ပြီးတော့နေအကုသိုလ်တွေသိကြတော့မယ်ဆိုပြီးဒီအာဂန္ဓုရဟန်းကသစ်တော်တဲ့နေရာသူကသူသွားတယ်မရှိဘူး။မရှိတော့မှသူကြောင်းသွားပြီးတော့ကြည့်တော့ဟိုမှာမရှိမှပြီးတော့မှဒီမှာစိတ်ပူပါနဲ့။အော်ငါမှားပြီ။ဒီကိုတော့ပြင်မှမိတယ်။ငါပြီးသွားပုံရတယ်ဆိုပြီးတော့အဲဒီမှာလည်းလုံးမသားမရတဲ့တဲ့နောက်ပြီးဒီသက်ခါကာလငရဲတွေပါကြကြဒီဒုက္ခတွေဖြစ်ဖြစ်ရဖြစ်ရဘဝတွေမှာလည်း ဆင်းရဲဒုက္ခရောက်လိုက်တာတွေမှာပြောတယ်တော့အခုနောက်ဆုံးဘဝကျတော့လောကဒိဋ္ဌဆိုတာလာဖြစ်တယ်လောကဒိဋ္ဌလာပြီးတော့ဖြစ်တော့သူပရိသေနေကလေးကသူ့မိဘတွေဒုက္ခရောက်တာတယ်ပရိသေနေကသူတို့ရွာတွေမိလောင်းမင်းတာသင့်ဆိုတယ်မိခုနှစ်ကြိမ်လောက်မင်းတာခုနှစ်ကြိမ်သင့်တယ်သူတို့အတွက်လည်းရွာလူတွေအကုန်လုံးဒုက္ခရောက်တာသူတယောက်တည်းလာမကောင်းမကောင်းမှုအကုသိုလ်ရှိတဲ့လူတယောက်ရောက်လာလို့သင်ပါ အဲ့ဒီမှာလူတွေဒုက္ခဖြစ်ဒုက္ခဖြစ်တော့ဟေ့တို့မြတ်ကြဘူးကွာတို့ထဲမှာအကုသိုလ်များတဲ့ပုဂ္ဂိုလ်တော့ပါဠိထင်တယ်အဲ့တော့ဟိုလိုလိုကြတယ်တို့ရွာခွဲရတယ်ကွာဗျာဘုံလုံးမလုပ်ကြတယ်နဲ့တော့ရွာနှစ်ပိုင်းခွဲလိုက်နှစ်ပိုင်းခွဲလိုက်တော့သူပါတဲ့အပိုင်းကနေပြီးဒီလိုပဲဒုက္ခဖြစ်ပြန်တာပဲဟာဒီလိုပဲခွဲလိုက်တာနဲ့နောက်အဲတသိချင်းတသိချင်းခွဲတယ်နောက်ကျတော့သူ့တိမ်နဲ့ကြာတော့တသိချင်းတွေကတခါတည်းတခြားဖြစ်တော့သူ့အိမ်ပဲဒုက္ခဖြစ်နေတာပဲသူ့မိဘတွေ ဒုက္ခကြီးနဲ့ဆင်းရဲရဲနဲ့တခါလဲနောက်တော်တော်လေးအဲသွားနေလာနေတဲ့အရွယ်ကြတော့မိဘတွေလည်းမခံနိုင်ဘူးတဲ့ကြတော့အဲဒီမှာအခွက်တစ်လုံးသူ့ပေးထားခဲ့ပြီးတော့ဇက်ပေါ်တင်ထားခဲ့ရှိသာသာဒီနေအောင်ွယ်ဆိုပြီးမိဘတွေကတခြားထွက်သွားပြစ်ထားခဲ့တော့သူစားပြစ်ထားခဲ့တော့နောက်ဒီလိုပဲသူခွက်ကလေးနဲ့တောင်းစားပြီးတော့နေသားကိုသူကတောင်းစားပြီးတော့နေတော့ရှင်သာရိပုတ္တရာမထေရနဲ့တွေ့တော့ဒီကလေးတွေ့တော့ကနာလို့အေးမင်းဆင်းရဲတကွာမင်းငါမင်းသင်္ကန်းနဲ့ဝတ်မလာလည်းမင်းဒါရီပုတ္တရာ ရှင်ပြဝုတ်ပြီးရင်ဝတ်မှာပေါ့ဗျာတတိတော်ကသူကဝုတ်ပြီးရင်ငါဝုတ်ပြီးမယ်ရှင်သာရိပုတ္တရာသဒ္ဒါရတုငါဝုတ်ပြီးငါဝုတ်ပြီးမယ်လို့ရှင်သာရိပုတ္တရာသူနဲ့အတူတူကဆုံးမသွားရင်ရှင်သာရိပုတ္တရာတော့ဆုံးမရဘူးလို့သူဒုက္ခသုတာကတော့လုံးလို့ပဲသူဆုံးမရဘူးရှင်သာရိပုတ္တရာဆုံးမရဘူးသူနဲ့တူတူသွားလို့ရှိရင်အဲ့လိုဖြစ်လာတဲ့ဒုက္ခရောက်တယ်အဲ့ဒါတရက်မှသူသမင်းဆုံးသွားကိုစားရတဲ့အခါမရှိဘူးလေဆုံးရတော့ မသေးယုံနေသေးတော့လည်းမသေးဘူးဒီနေ့တော့စားရတာမသေးယုံညှင့်ထားတယ်ဘောလို့ဖြစ်တယ်အဲ့ဒါဒုက္ခရောက်နေတယ်တော့ဉာဏ်လာလည်းဖြစ်တယ်ဉာဏ်လာဖြစ်တော့နောက်ဆုံးပြိဋိဘာသာမဲနေကြတော့စေသာရိပုတ္တရာကြည့်တော့ဟာပြိဋိဘာသာတော့မှာပဲဒီကနေ့တော့ချင်းဒီကိုယ်တော်ဒီကနေ့တည့်ရတော့ဆုံးဝအောင်လို့လုံးဝပဲဆိုဒါသူခေါ်ပြီးတော့ဆုံးလာတော့ဆုံးမရဘူးဆုံးမရတော့အလောကဒိဋ္ဌအမေကြောင်းသွားပြီးတော့နေတော့ငါပဲသွားတော့မယ်ဆိုပြီးတော့တပါးတည်းတော့ဆုံးနေကြရတာသူလားကို သွန်းနေရတော့အဲဒီကရတဲ့သွန်ဖုံးပေးလာလို့ရဖုံးပေးပြီးတော့အဲဒီသွန်းနေပိုးတဲ့သွန်းတွေကိုတခါအဲကြောင်းသွားပြီးတော့ဒီလောကဒိဋ္ဌကိုသွားပြီးတော့ကိုက်ဆမ်းမဟိုဆိုဟိုကတရားလေးပါလေဟောနေတာလူပါလေရှင်သာရိပုတ္တရာအိမ်မှာတရားဓမ္မတွေအဲဒီသွားပြီးသုံးပိုးတဲ့လူကသူကမကောင်းတော့သူစီမရောက်ဘူးအဲဒါဒီသုံးကပျောက်ပြဲသွားတယ်သူစီမရောက်ဘူးတခြားပုဂ္ဂိုလ်တွေစားတော့ပြလိုက်မှမသူစီမရောက်ဘူး သနာယပုတ္တရာပြန်လာတော့နေမွန်းလွဲမှာပြန်လာတော့လောကဒိဋ္ဌငါပို့လိုက်တဲ့ဆုံးရောက်ရလားဆိုတတိတော်တင်မရောက်ဘူးပြရတယ်။ကြတာပဲသူကဆိုလို့ဒီဒီကအကုသိုလ်ကတည်ပြားတာကိုဒီဒီပုဂ္ဂိုလ်ကအကုသိုလ်တွေသိများတာပဲ။ဒါဆုံးလည်းစကြင်မရှိတော့ဘူး။တတ်နိုင်တော့ငါဆုံးကဘယ်နဲ့သွားအောင်မှာပဲ။ထောပတ်တူပါတော့သွားပြီးဘုသူမှုတူသွားဆုံးကအောင်မှာပဲဆို။ညနေပိုင်းသွားဆုံးကတာဘုရားဓမ္မတွေကသတုမလူဆုံးကြတာသတုမလူပေါ့ ညလာတော့အပြားလာတော့လောကဒိတ်တာကဲဒီဒီသတုမှုလိုဆုံးဖုံးပေးပြီးတော့မနေ့ကလည်းဆုံးမသားရဘူးဒါပေမဲ့လို့သူ့လက်ထဲကိုတခါတည်းမအဝုံနေဘူးတဲ့အားလိုက်လို့ရှိရင်ပုံမှုတော့ဗန်ဒီနဲ့တနည်းနည်းနဲ့လည်းပျောက်သွားအောင်ဆိုလို့နိုင်ဖို့တရားကဲမင်းကဒီကနှိုက်တာဆုံးပြီးတော့ငါအားလည်းမနာနဲ့ယူသေးတယ်ပြင်တယ်တော့ဒီမှာကဲငါလည်းနဲ့ကင်ထားပဲမင်းကနှိုက်စားပြီးတော့ဆိုတော့အဲ့ဒီနေ့တနေ့ပဲဝါဝဖုံးမရဆိုတာကို အဲငရဲကြလို့ဒုက္ခတွေရောက်ရတယ်ပြိတ္တာဖြစ်လို့လည်းပဲငါတဲ့ဘဝတွေငါပြီးတော့လာရတယ်အဲလူဖြစ်လို့လည်းပဲဒုက္ခတွေလို့ငါပြီးတော့ဒုက္ခတွေရောက်ခဲ့တဲ့ဘဝတွေအများကြီးနောက်ဆုံးရဟနာဖြစ်တဲ့ဘဝရဟနာဖြစ်ပြီးတရားကိုသုံးဘဝမစားကြရဘူးတဲ့ဒီပြိဋိဘသာမဲနေမှာရှင်သာရိပုတ္တရာအဲလက်ထဲကနိုင်ဖုံးမရတယ်သတုမလူပဲဝါဝဖုံးမရတယ်အဲအိတ်တာကမကောင်းကျိုးပေးဘူးအဲဒီလိုမကောင်းကျိုးတွေသာအများကြီးပေးရပါတယ် အဲဒီအိဒါမဟုတ်လေမစ္စည်းယမစ္စည်းယကဝန်တိုးတာအဲဒီအိဒါမစ္စည်းယဆိုတာနှစ်ပါးလုံးမကောင်းတဲ့တရားတွေအဲဒီတရားတွေရှိနေလို့တဲ့တတ္တဝါတွေကချမ်းသာခြင်းကြပဲမချမ်းသာပဲနဲ့ဘေးကင်းခြင်းကြပဲပြင်းမကင်းပဲနဲ့ဘေးရန်ဒုက္ခတွေနဲ့တွေ့နေကြပြီတဲ့နော်အဲဆိုရခုကြောင်းလေအဲ ကာမဘုံသာနတ်လူများတို့ကောင်းစာပြည့်ဝဘေးရန်ပလည်းအင်းမြချမ်းသာနေလိုပါလေဣဒ္ဓာမစ္စေသူရှုပ်ွေ၍သင်္ကေမကြသင်္ကေရရသည် အဲဣဒမစီယာကျုံနေလို့တဲ့ဒါဇာမင်းလည်းပါတယ်ဇာမင်းကဘယ်နဲ့ဣဒမစီယာဖြစ်တော့ဆိုရင်သူသေးသွားလို့ရှိရင်သူ့နေရာမှာတရားအစာရောက်ပြီးတော့တကိုးကြီးတဲ့ပုဂ္ဂိုလ်ကြီးတူဖြစ်လာမယ်တရားစည်းစိမ်တွေသူခံစားသုံးဆောင်ပြီးတော့နေမယ်အဲ့ဒါကိုသူအလိုမရှိဘူး ဒါလုံးမရှိဘူးသူကဒါအိဒါခေါ်တယ်ဒီဥစ္စာအိဒါခေါ်တယ်သမာဓိရာဇဝင်ထဲမှာလည်းသူမင်းတရားကတော့အာဟောစရာကောင်းတယ်မှတ်တမ်းတင်လို့တယ်အင်းဝမျိုးကိုတီးတဲ့တတော်မင်းများဆိုလို့တော်တော်ကမှတ်တမ်းတင်လို့တယ်တတော်မင်းများသူနာဆန်တဲ့နှစ်ကလည်း၃နှစ်ကျော်ကျော်လောက်ရှိလူကလည်းတော့မယ်တော့ကြီးကမင်းကြီးမင်းကြီးသာဆိုတယ်လူလည်းငယ်ငယ်လေးရဲ့အသက်က25နှစ်မှသေသွားတယ် ဒါတော့မင်းကြီးပါဆိုတဲ့ဘုကာလလူလေးတွေလိုပါပဲတောက်တောက်တဲ့လူလေးတွေပဲရှိတယ်မှာဟိုခေတ်နဲ့သူခေတ်နဲ့သူတို့ဆိုအာနာပိုင်နေဆိုတော့မင်းကြီးဆိုတော့အင်တာမင်းကြီးတွေအောင်ပြရာဇဝင်တရားလိုက်ကြည့်တော့သူကတက်ငယ်ငယ်လေးကလေးပဲလူငယ်လေးပဲသူကအသက်အစိတ်ကြီးတွေသူသေးသွားတာအဲဒါအင်းဝမျိုးကိုစပြီးတော့ဒီဘရိုမင်းတရားမေသဂီခေါ်တဲ့အရာမှာဒီတပုံထလို့လူသွားပြီးတော့နှိမ်နေတာမအောင်လည်းမအောင်ပါဘူးမနိုင်ပါဘူး အဲဒီမှာသူကြောက်ယောဂကြောက်ပေါက်ပြီးတော့သေးတာကိုသေကနေ့ကြတော့သေကနေ့ကြတော့သူကငနုငယ်ဆိုတဲ့လူကြောက်ကိုခေါ်ပြီးတော့သူကခိုင်းနေတယ်ဟေးငနုငယ်ငါတော့ပြီးတော့မှာပေါ့ပြီးတော့မှာသူ့မိဖုရားကသောအောင်ပါအဲသောအောင်ပါကိုသွားပြီးတော့တတ်ချတော့ကွာငါမရှိလို့ရှင်သိတဲ့လူကနေပြီးတော့သိပ္ပံဒီမိဖုရားလုပ်တယ်ဟုတ်လားသူစား မနာလိုမှုတွေလေဥစ္စာသရောကဟိုအာဩကြကောင်းတာပဲကိုယ်ပဲပြီးတော့ပဲဥစ္စာဟိုမှာတကယ်တည်းမှာသူကသူချေရတာနေပါသေးတော့သူများတွေပဲနေပြီလောက်မနာလို့သာဆိုတယ်ဟိုအာဩကြတော့ကောင်းတဲ့လူပဲသရောကညာမကြတဲ့လူအဲ့ဒါငနုငယ်ဆိုတဲ့လူတယောက်ကိုသွားပြီးတော့သာခိုင်းတော့ကြီးကမင်းကြီးယောက်ျားတွေဆိုတာလဲတော်တော်မိုက်တဲ့ကောင်တွေပါပဲသူတို့လည်းပဲဘယ်နဲ့ဒီလူသေးတော့မှပဲသေပြီးကိုဘာတတ်နိုင်တယ်လဲမတတ်ဖဲနေလဲသူပြီးတာပဲ မဟုတ်ဘူးသူကသတ်မလို့ဟုတ်သတ်မလို့သွားတယ်သွားတော့ဟောမိဖုရားကြီးရောက်သောအောင်ပါပဲမိဖုရားကြီးရောက်ရောက်တော့အကျိုးကြောင့်ပြောတာပေါ့သူသူသွားသူဟိုတင်သူကိုမရောက်ခင်သေးတာပါရှိရလေလေးနဲ့သွားတော့တော်တော်နဲ့ရောက်မှာမဟုတ်ပါဘူးကိုကသူသွားခဏနေသေးတာနဲ့တူပါတယ်တဲကြဖို့မရဘူးဒါမှမဟုတ်အဲ့ဒါဘုရင်ကသူ့ကိုလှုပ်လိုက်လို့မိဖုရားကြီးတောက်ဖို့ရသူ့ကိုထိုင်းလိုက်လို့လာတယ်ဆိုပြောတော့ မြေပြားကလည်းတော်တော်ပါတယ်ကွာတော်တော်ပါတယ်မြေပြားလည်းသူကငနုငယ်နင်းတဲ့ယောက်ျားပဲမဟုတ်လားဆိုပြီးသူကပြောတာဒီမှာသဘောပေါက်တာဆိုတော့သဘောပေါက်တာငါမသားတဲ့ဒီယောက်ျားပဲနင်းလည်းပဲသိမ့်လိုက်တာဖြစ်တာပဲသူအဲ့ဒီပဲပြောပြောရတာကွာဒီတော့ပါသူသဘောပေါက်သွားတာသူကတခါတည်းအစောဟုတ်ပါလဲမတတ်ပါဘူးတတ်တယ်အဲသူယူသွားပြီးတော့တခိုင်းနဲ့သွားပြီးတော့သူမင်းလို့နေဆိုတာဟုတ်သူစားအဲ့ဒါတော်တော်ကိုဖတ်လို့သားလို့ပဲသူစား အိဒါအိဒါအိဒါမနာလိုမှုဖြစ်ပုံတနည်းအားဖြင့်မသိရတဲ့ဆိုရမှာပေါ့လေသူပိုင်တဲ့ဥစ္စာသူများပဲဖြစ်သွားမှာကိုသူမခံနိုင်တာကိုမသိရတဲ့ဆိုရမှာနောက်ပြီးတော့ပင်းရကမင်းတယောက်လည်းပဲတော်တော်အာဝဲစရာကောင်းတယ်သူလည်းဆရာရသွင်းတယ်မှာသူရမနာလို့ကိုအကျိုးမရှိဆိုတာအမှတော်တော်ဟုတ်တယ်သူလည်းအဲသခိုင်းမှာအဲဒီခါတုန်းကအဲဒီ ခဏကသရုံမင်းပြရဲ့ဦးလေးပါပဲဦးလေးဖြစ်တဲ့ပုဂ္ဂိုလ်ကအဲသူကဟိုမင်းလောက်ပြီးတော့နေနေတော့ရမနာလိုတာနဲ့ဟိုမောချမ်းဆိုတာဘယ်နာအချမ်းလည်းမပြောတာပါဘူးသူချီပွားလို့လည်းခေါ်တယ်အဲ့ဒီအဲ့ဒီချမ်းပရင်စီကိုချမ်းမဲစီကိုစော်ဝါနေမှာပေါ့အဲ့ဒီကိုသူကကိုယ်နဲ့ကြောင်းကြလိုက်တယ်စကိုင်းမင်းတိုက်ယူတော့ ဘိုးလည်းကိုယ်တိုင်ပစ္စည်းတွေမင်းယူငါအခွန်ပဲငါဆိုတော့ခွန်ပဲထားခဲ့တော့မင်းလိုရှိတာတွေယူတော့ဆိုပြီးတော့ပြောတော့ဟိုကလည်းခါလည်းစိတ်ကြည်လာပြီးတော့တိုက်စိတ်ကြည်လာတိုက်တော့ဇိုင်းကနေပြီးခါလို့မခံနိုင်တော့လူတွေကအကုန်လုံးထွက်ပြေးဟိုသေးနေရမင်းလေးပါတွေအကုန်လုံးဆက်တန်းလူတွေအကုန်လုံးထွက်ပြေးတာဘာမှတဲမကြတော့ဘူးဆိုတဲ့ကဘာမှမကြတော့ညိုတွင်းဝင်ပြီးတော့ကြည့်တဲ့အခါဘာမှအဖိုးတာလည်းမရလူလည်းမရဘာလည်းမရတော့ဟိုက အဲကျသောဘစိတ်ဆိုးတဲ့ငါတော့တိုက်ခိုင်းပြီးတော့ဒီမှာမှလည်းမရဘူးဘာမှလည်းသူကူညီမပေးဘူးဆိုပြီးတော့အဲဒီပင်ရကိုသွားပြီးတော့နရတုဆိုတာသူအဲဒီမင်းကြီးအဲဒီသွားပြီးတော့တခါတိုက်ပြီးတော့မင်းမတခါတည်းသူကသိမ့်သွားတာကိုမင်းမသိမ့်သွားတဲ့သူကသူအဲဒီတိုက်ခိုင်းတဲ့လူကိုသိမ့်သွားတာသူသူ့ကိုခေါ်တခါတည်းဖတ်တာဘာလုပ်တယ်လို့တော့ဘာလို့တတ်ပြမှာပဲနဲ့တူပါတယ်သူကနောက်ဘာမှတရားဆွေးကတော့ဘာသူ့ဘာသိမ့်သွားတယ်လို့ဆိုတယ် အောင်မယ်ဒါလည်းတော်တော်များကြတာပဲသူများမနာလို့ကိုအကျိုးမရှိဆိုတာတော့ဟုတ်တာပဲလို့သူကသူ့အသူစကိုင်းမှာသူ့အသူပဲဖြစ်တာသူမနာလို့သားနဲ့အဲ့ဒီကလူကိုသူကဟိုဒီကျသဝတိုက်ခိုင်းတယ်ကျသဝလာတိုက်တိုက်လို့အဲ့ဒီအားမရတော့ဘူးသူ့ပါတိုက်တော့သူ့ပါယူသွားဘူးသူများမနာလို့ကိုအကျိုးရှိတာဟုတ်တယ်အဲ့ဒါမျိုးကိုစကြမင်းကလည်းဒီလိုပဲသူသေးသွားလို့ရှိရင်သူနာသိစိန်နေဟာတဲ့သူများ တရားတပါးသောတရားမင်းတယောက်ရဲ့အစီအစဉ်တွေဖြစ်တော်မယ်ဆိုတာသူများကြီးပွားတာသူမနာလိုတာတရားပြီးတော့သူပိုင်နေတဲ့နာစီစဉ်တွေသူများပိုင်ဖြစ်သွားမှာမေစိယဝန်တိုတာကတရားအဲ့ဒါတွေပြီးမခံနိုင်တာဒါတွေပြီးမခံနိုင်လို့သူ့စိတ်ထဲမှာပူလောင်နေတာတဲ့အဲ့ဒါကိုမြတ်စွာဘုရားကဘာရလို့တော့မပြောဘူးကိုလေဣဒ္ဓမေစိယသံယောဇဉ်နဲ့ဝန်တိုခြင်းမနာလိုခြင်းတွေဟူသောနှောင်ကြိုးကြောင့် သတ္တဝါတွေကဒီလိုဒုက္ခရောက်နေရတယ်ဆိုတာကိုဟောတာကိုဒါပါပဲဒီနေ့တော့ဒီလောက်ပဲကြအောင်မတော်မှာပဲဖြည့်ချပြီးဟောလို့မဖြစ်သေးဘူးသူကဦးစင်းလိုပဲဇင်းကြီးတွေလိုက်ပြီးတော့မေးအောင်မယ်မေးပြီးတော့မှပယ်သိမ့်ပယ်လိုက်တာကိုပယ်ရမှာညွယ်တစ်ခုသူ့နယ်တစ်ခုတွေးလို့ရှိရင်ဒီသူ့နယ်တစ်ခုပယ်ခြင်းလို့ရှိရင် အရင်မြစ်ကလိုက်ပြီးမြစ်ပါတူးပြရမှာဆိုတော့ဖျားကနေရင်းထင်အောင်လိုက်ရဒါလိုပဲကိုအိဒါမစီယဘာကြောင့်လဲစသည်ဖြင့်နောက်လျှောက်လိုက်ရအောင်မယ်လိုက်ပြီးတော့မှနောက်ဆုံးအဲဒီအမြစ်တွေကိုလုံးဝပယ်ပြီးတော့ပြစ်မယ်အကျင့်ကိုကျင့်ရမှာအဲဒါတွေနောက်မွေးထတာတွေနှံကောင်းပါလေလား ဒီနေ့တော့ဒီလောက်ပဲတရားသိညာအောင်လည်းဆောင်မှုလေးဆိုပြီးတော့ကာမဂုဏ်သာကာမဂုဏ်သာနတ်လူများတို့နတ်လူများတို့ကောင်းစားပြီဝါကောင်းစားပြီဝါဘေးရန်ပလျက်ဘေးရန်ပလျက်အင်းမြချမ်းသာအင်းမြချမ်းသာနေလိုပါလေနေလိုပါလေဣဒ္ဓမစ္စေဣဒ္ဓမစ္စေသူလျှောက်ပွေ၍သူလျှောက်ပွေ၍ ဆင်းရဲမကြဆင်းရဲမကြဆင်းရဲရသည်ဆင်းရဲရသည်မူလစင်မြေမူလစင်မြေသူကြောင့်စစ်သောသူကြောင့်စစ်သောမုံချစ်အပ်သာမုံချစ်အပ်သာအာယုံညနှင့်အာယုံညနှင့်လိုလားတလီလိုလားတလီဉာဏ်စီရတံခဲ့ရမဆွဲခဲ့ရမဆွဲခြေရီလွဲ့၍ ဆင့်ကဖြီရိုးပါသည်သောက်ပြာရွာရသင်္မြကိုမကြသဖြင့်မမီရင်ရှာမီရင်ဆောင်၍မအောင်ပြင်းကလမ်းမာရသည်မုတ်ချချမ်းသာရေးပေသည် တစ်ပုတ်လုံးလူရင်းနေစုံပါပြီနောက်ရက်ဒီကြမှာရှင်းပြောအောင်အဲ့ဒါကလာကြီးနေပြည့်တော့ဟောရအောင်ပါပါလာကြီးနေပြည့်ဘုံတော့မကုန်သေးပါဘူးတရားမကုန်သေးဘူးတော့ဘယ်နည်းဟောမှမသိဘူးဒီနေ့တော့သိညာအောင်ဤသက္ကပညာတုတ်တရားတော်ယူဇာနာကမာသာပရမသောနာကုသိုလ်ကံစေရနာရဲ့ဆွမ်းအနုဘောကြောင့်ဤတရားတော်၌လာသောဘေးရန်အန္တရာယ်ဒီကြောင့်ဖြစ်သော ဣဒာမေစီယတရားတို့ကို အမြစ်ပါမကြံပယ်နိုင်အောင်ကျင့်ကြံအထောက်နိုင်ကြ၍ဝိပဿနာညာဆင်းရမယ်ညာဆင်းဆင်းကတည်းညရည်သောနိဗ္ဗာန်ချမ်းသာများကိုသင်များစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာ